ဒီနေ့လူဒါနပြုကြသူများမှာဘာခင်ဥနိတော်ကြီးတို့ကိုရည်စူး၍ယောဂီဥညင်ကြီးလွန်တော်အေးအေးချို့စံမြတ်မောဟင်္ဂမိသားစုအမ84မဟာဒုက္ခလမ်းကြီးတော်ရက်ွက် အထက်ပဇွန်တော်ငါနေဇွမ်းတို့6000ကျချိုးရီတို့2000ကျသိန်းတော်မင်္ဂလာအတွက်9000ကျ လူစုပေါင်း33000ကျားတို့ကိုလူတန်းခြင်းဥတန်ရှင်ဒေါသအေးတာယောဂီရဲ့မျိုးဟိသမီးမတ်နွေနွေပလောမြို့မိသားစုကနေစွမ်းအတွက်6000ကျားတိန်တော်မင်္ဂလာအတွက်1000ကျားပေါင်း9000ကျားတို့ကိုလူတန်းခြင်းဒေါတင်အုံးမိသားစုမဟာမြိုင်အိယမြောက်တဘုံကတိန်တော်မင်္ဂလာအတွက်1000ကျား ကိုသိန်းစောမသွဲ့သွဲ့ရှုသာမောင်တုဒ္ဒစောယရဏအောင်ရွှေဆိုင်မိသားစုမြောက်ဥက္ကလာကသိန်းတော်မင်္ဂလာအတွက်9000ကျပ်ဆရာအငိမ့်သားဆရာမတော်ခင်ညိုမိသားစုကြည်တော်ရက်ွက်ထပ်စွန်တော်ကသိန်းတော်မင်္ဂလာအတွက်900ကျပ်ဖခင်ဥစိတ်မိခင်တော်တို့ကိုရည်စူး၍ဆရာကြီးတော်ဤနာဇာရီလုံးခင် ကြေးရွာမိသားစုကလုံးခင်းကြေးရွာဖားကမြို့မိသားစုကသိန်းတော်မင်္ဂလာအတွက်တသိန်းကျပ်တန်ဃာတော်နှစ်ဆရာလေးများနဝကမ္မ3000ကျပ်ဆရာတော်ဓမ္မပူဇာ1000ကျပ်ပေါင်း3သိန်း4000ကျပ်တို့ကိုလူဒန်းရင်မိဘနှစ်ပါးရည်ရှိ၍ဆရာလေးဒေါဏန္ဒစာရီ လုံခင်းကြီးရွာဖာကမြို့သိန်တော်မင်္ဂလာအတွက်2000ကျဆရာတော်ချမ်းမကြီး2000ကျပေါင်း2000 2000ကျလူတန်းချင်းဖာခင်ဥစားအောင်မိခင်တော်ညွန့်ဤတို့ကိုရည်စု၍ယောဂီအေဤပုံမိသားစုလုံခင်းကြီးရွာဖာကမြို့သိန်တော်မင်္ဂလာအတွက်1000ကျကိုထွန်းလင်းမအေးခွေးပင်ရွာ6မြို့မိသားစုကသိန်တော်မင်္ဂလာအတွက်1000ကျ ဥကျင်တော်တင်မိသားစုတိရိမြိုင်လေးလံလိုက်မျိုးနယ်ကသိန်တော်မင်္ဂလာအတွက်တထောင်ကြခိုင်တင်းကိုယေရှု၏ယောဂီဥအုံလိုင်းမိသားစု900ခွဲလိုက်မျိုးနယ်ကသိန်တော်မင်္ဂလာအတွက်9000ကြရှုပေါင်းဓမ္မပူဇာ900ကြနန္ဒကျေးဇူးရှင်ဘာဂိညီဦးလေးကမိဂိညီတော်ကျင်ဟုံတို့ကိုယေရှု၏ ဖြူမျိုးရဟမတော်လှမြင့်မိသားစုကသိန်တော်မင်္ဂလာအတွက်တသိန်းကျမောင်ကြီးရမြင့်မိသားစုရန်ကုန်ကဆရာတော်ရှိပစ္စည်းအတွက်တသောင်းကျမြဥက္ကလာနီလာတက်လန်းမာတိလူရှင်ကွယ်လွန်သူတော်ကျင်သောအာရီစု၍ဥဝင်မြင့်သာဥကျင်ဥတော်မိုးမိုးအောင်နှင့်လမ်းသူလမ်းသားမိသားစုများက ရှေးပစ္စည်းအတွက်တသိန်းကျပ်ဥတင်လှတော်တန်းကြီးဒွန်အချုပ်ပစ္စည်းရောင်းဝယ်မိသားစု900ကိုလှိုင်မြို့နယ်ကသိန်းတော်မင်္ဂလာအတွက်2000ကျပ်တို့ကိုလှူဒါန်းတယ်။ဒါကြောင့်ဒီထဲမှာလူရှင်များရည်ညွှန်းထားသည့်ဘာခင်ဥနီဒေါ်ကြီးဥစိမိခင်ဒေါ်ဝန်နှင့်တကွ ဥစားအောင်မိကီတော်ညွန့်ဤလူလေးကတော်ကျင်ဟုတ်နှုတ်သည်၎င်းခိုင်းဤတင်းသည်၎င်းဖြစ်ရဘုံဘဝကသင်တို့အတွက်ရည်ရွယ်ချက်ဖြင့်ကုသိုလ်ရည်ချက်ချဖို့ပေးရာ ဖြစ်သောဤနေရာဌာနသို့အပိတ်အပင်ရှိတအကန့်အကွက်နှောင့်ယှက်မရှိမှု၍တရားဓမ္မကိုလာရောက်နိုင်ယူနိုင်ကြပါစေလူရှင်များပေးဝေတဲ့ကုသိုလ်အမြတ်ကိုလည်း သာဓုခေါ်နိုင်မို့ရလာနိုင်ပါစေလို့ဖိမန္တကပြုပြီးတော့ gain အလုံးဩဃတကရောချိုးဖြင့်ရှ िख ိုးကြော ပါမူကစေရနာတို့ကြောင့်ငရေတရိသံပြိတာသူရကဲဟုစွာသောပဲလေးပါတထန္တရာကအရောကန္တရာကဒုဗိကန္တရာကဥစွာသောကသုံးပါငရေတရိသံပြိတာအသိညတအာရုပပိစ္ဆန္တရေမိစ္ဆာဒိဋ္ဌိဝိကလင်္ကာဟုစွာသောယပြည့်ရှစ်ပါရေမိမင်းစုတခုအမွေကံသာစုသမီးစုစွာသောယံမျိုး၅ပါး ကာလဝိပါတိကတိဝိပါတိပိယောကဝိပါတိဥပရိဝိပါတိဟုစွာသောဝိပါတိတရား၄ပါးဒီနေရာမှာသူတော်ကောင်းတွေကဝိပတ္တိဝိပတ္တိလို့ဆိုတတ်တယ်သတိထားပါဝိပတ္တိတရား၄ပါးဘာတရား၄ပါးအေးအဲ့ဒါအခုပြောလို့သာဆူတောင်းကဆိုပါညဝိပတ္တိနဲ့ခြားရဗျာရောအဲ့ဒါလေးတွေဂယုစိုက် နောက်တကူနေ့အပြည့်သီလပြဒနာဘောဂပြဒနာရောဂပြဒနာဒိဋ္ဌိပြဒနာညာတိပြဒနာဟုဆိုသော ပြဒနာတရား၅ပါးဒီကြီးကြောင့်ဖြစ်သောယောဂ32ပါးတလိပ်ကြောင့်ဖြစ်သောယောဂ32ပါးလေးချောင်းဖြစ်သောယောဂ32ပါးဟုဆိုအပ်သော96ပါးသောအနာယောဂဝေဒနာ ဘုဗ္ဗန္တာနုဒိဋ္ဌိ18ပါးအပနာဒနုဒိဋ္ဌိ44ပါးအပြင်62ပါးတဏီအပြင်ဥစ္စေရဒိဋ္ဌိ9ပါးတတရာဒိဋ္ဌိ55ပါးဟုဆိုအပ်သော62ပါးသော မိစ္ဆာဒိဋ္ဌိတို့မှအခါခါသင်ကင်းလွန်ငြိမ်ညဝေးကွာကြ၍သက်ရှိနာကင်းကြမ်းမှချမ်းသာခြင်းစရှိသောအိဋ္ဌမင်္ဂလာ ကောင်းကျိုးဖြားပြားနဲ့မဖို့နိဗ္ဗာန်ကိုလင်းမြန်စွာဆိုင်ရောက်မျက်မှောက်ပြုလွယ်နိုင်ကြပါစေမယမန္တိသန္တာရဝတ္တဒုက္ခတောမောစနထာယတိတရဏိနသဟာမေတ္တာပဝင်ကမံ အထင်္ဂသမန္နာကတံအဲ့ဒီနေရာမှာအထင်္ဂအထင်္ဂလို့ဆိုတတ်တယ်အထင်္ဂလို့ဆိုရင်ပါဠိနည်းရမမှန်ပါဘူးအာယိအထဝေသာစင်လူရထဟိုဘက်ကကံငယ်နဲ့အတကလေးစင်အထင်္ဂဆိုတော့ထိုမှတပါးပဲရတယ် ရှိကအနောက်ကထဝင်မဲ့ကြမှာအထင်ကသမနာကတံအထကရှိအင်္ဂါကအစိပ်ပိုင်းအဲ့ဒါကြမှာရှိပါသီလရအဲ့ဒါအထင်ကသမနာကတံနဲ့ပေါ်ပေါ်ဆိုရင်ပါဠိနည်းရသိမ့်မှားသွားမယ်ဆိုအထင်ကသမနာကတံဘောတထသီလံယထာဥဒိဋ္ဌံသမာဓိယာမသမာဓိယာမ ရှင်ဖယားဤတော်များသည်ဘုနာတိသန္တရာဝဒုက္ခပိတုမကင်းဝေးယာမံညာနိဗ္ဗာန်ကိုဤတန်တောင်းတလူလာကြ၍ဗုဒ္ဓမြတ်ဖယား ပညာထားသောနမောတသဗ္ဗကဝါတောရဟတောအမသံဗုဒ္ဓသာနှောက်ဆို တနဲ့မပေါင်းရအောင်နမောကကရိယာရှိခိုးပါတတကဘဂဝတော်နဲ့ပေါင်းရတယ်တတထိုးထိုးဆိုတာဘာလဲဘဂဝတော်မြတ်စွာဘုရားအာဒါကြောင့်တတဘဂဝတော်သူမြတ်စွာဘုရားအနမောရှိခိုးပါ၏နောက်သမ္မာသမ္ဗုဒ္ဓတ္တဒီလိုလဲနှလုံးစီမတွဲရသမ္မာသံဗုဒ္ဓတ္တသမ္မာကောင်းစွာသံကိုယ်တိုင်ဗုဒ္ဓသစ္စာလေးပါးကိုသိတယ်တဆိုတာက အာဆိုတဲ့အ ਨੇ ကိုဟောတာ သမ္မာသမ္ဗုဒ္ဓသာသမ္ဆိုပြီးပါးကလေးပိတ်ပြီးတော့မှဗုဒ္ဓသာလို့ဆိုရတယ်ဆိုပူဇော်ခန္ဓာပူဇော်ခန္ဓာမြိုက်သစ္စာမြိုက်သစ္စာသိမြင်မာ၍ခြောက်ဖြာဘုံသခင်ဘုရားရှင်အားဥတင်မြတ်နို့ဥတင်မြတ်နို့လက်ဆုံးမိုး၍ ရှိခိုးပါ၏မြတ်စွာဘုရားသုဗုဒ္ဓန္တရဏံ သရဏဓမ္မသံဃာတရိယာမိတတ္တယာမိကိုးချိန်ဆိုလိုက်တာဇာတလုံးဖရာတစုတဲ့ဧကေကခရောဧကောဘုရောနာမဧကေကခရော တလုံးတလုံးသော အခရာသည်ဧကောဘုရောနာမဖရာတစုခေါ်၏ဇာတလုံးအေးအဲ့ဒါသနိစ္စမဂ္ဂဇင်ဝတ္ထုကာတွန်းဝေဒနက္ခတရောင်ချီတဲ့ကစာမဟုတ်ဘူး ဘုရားဟောပိဋကကျမ်းစာတွေတဲ့ကစာကိုဆိုတာအဲ့ဒါလည်းသဘောပေါက်စာတိုင်းဘုရားစီရီမထိုက်ဘူးဘုရားဟောတဲ့ပိဋကတော်တဲ့ကစာရီသာစီရီထိုက်တယ်အဲ့တော့တဲ့ခုနကကိုးချင်းဆိုလိုက်တာဟာစာလုံးကြီးဘလောက်တဲ့ ခဏခဏမကြာပြောဘူးပါတယ်ပြောရတဲ့လူကမျက်နှာတောင်ရှက်လာ96လုံးဘယ်နှလုံးဗုဒ္ဓံသရဏံကိသာမိဘယ်နှလုံးဓမ္မသံဃာ3ချိန်73လေးဒုတိယအချိန်ကဘယ်လောက်လဲ96 ခိုးမပြောနဲ့ဒုတိယံပိလေးလုံးပို့လာတော့ရှစ်လုံးနဲ့လေးလုံးပေါင်းဆန္ဒလုံးသုံးချိန်36နဲ့24နဲ့ပေါင်း60သေးကြရလားဟုတ်ဗျာသူများပေါင်းပေးတာတောင်တော့ကမပြောနိုင်ဘူး24နဲ့36ပေါင်း60သေးကြရလားတတိယအကျင့်ကဘယ်နှလုံး 36လုံးနဲ့60နဲ့ပေါင်းအေးအဲ့ဒါပဲတော့ကြဆိုလို့သာဆိုလိုက်ရတယ်ဘာမှမသိဘူးဖြစ်မှဆိုလို့ရှင်းရှင်းပေးရတယ်ဒါကြောင့်ဆိုလိုက်3ချိန်ဖရာ3ချိန်ဖရာဘုံငိုပွားဘုံငိုပွားနှလုံးသားဖရာတေပါဤနှလုံးသားဖရာတေပါ3ချိန်တရား3ချိန်တရားဘုံငိုပွား နှလုံးသားဖရာတေပါဤဒုံချိန်သံဃာများဂုံကိုပွားနှလုံးသားဖရာတေပါဤ96ပါးနှလုံးသားဖရာတေပါဤ ေဗုဒ္ဓံသရဏံစသည်တလုံးတလုံးဆိုရင် ကုသိုလ်49မျိုးရ69တိ49နဲ့မြောက်တကြီးလောက်အိတ်လိုက်အောင်မယ်4904ပါပြောအေးအဲ့ဒါဟိုပင်တရားဟောတော့ငါ4904ပါဆိုပြီးထိုးလို့ဘုန်းကြီးပတ်လက်တောင်ရခဲ့သေးတယ် အဲ့ဒါနားထောင်ပြီးသူတို့ကထိုးတော့ပေါက်လို့တဲ့ဘုန်းကြီး9000လှူတာတဲ့အဲငါပတ်လက်ဝင်တာပဲလို့ပြောတာ4904ပါကုသိုလ်ပွားနှလုံးသားဖရာတေပါဤကိုယ်အိမ်သာကိုနေမဲ့ဆိုရင်နှလုံးသားဖရာတေဖြစ်ပါမလား သေဂာနိအဖိုးဖွားများမှာတပြစ်တည်းဆိုပေမဲ့လူငယ်လူရွယ်တွေကတော့မတပြစ်တာသေချာသမှသိသေချာတာပေါ့ဒီအချိန်ကိုရီးယားကားရှိရောက်တော့မယ်ဟုတ်တယ်မို့လားအေးအဲ့ဒါကြောင့်တရားပွဲတရားစကားကိုအမိပြပြီးတော့အဲတရဏဂုံသုံးပါးဆိုခြင်းဖြင့်ကုသိုလ်ပါမလောက်၄တောင်904ပါးတရက်ကို၄တောင်904ပါးဆိုရင်10ရက် ဟို9ရက်က2000ကျော်ပေါင်းလိုက်ကြည်သာတရဏဂုံနဲ့ကိုကုသိုလ်တသိန်းခန့်နိဗ္ဗာန်ရနေပြီအမတ်တရားကမတ်တော့ဓမ္မဇမမတ်တရား9မိနစ်တရား50မိနစ်315မိနစ်450မိနစ်26 25မိနစ်950မိနစ်30 900တဏှာကြီး1800တနေ့ကို4300ပြောရတဲ့လူကရှက်လာ အေးအဲ့ဒီမှာကြည့်တဲ့ဒီနေ့အထုတ်ချိန်ဟာ16နာရီရှိတယ်အဖြင်းအဖြုံနှုတ်လိုက်7နာရီတာ10နာရီအသရင်တန်းတယ်တနာရီ1800ဆိုတော့10နာရီ18010ရက်3800နောက်9ရက်ကထဲအောင်ဘုရားကြည်စမ်းတွက်ကြည်စမ်းစခန်းကုန်ပြီပြီးတော့ကုသိုလ်ကိုတကယ်လူလိုက်ရင်အေးအဲ့ဒီလိုအမြတ်ကိုတွက်တတ်ရတယ် ကိုင်းရှိစေဗျာရှိသွားသက်ရှိတတ္တဝါသက်ရှိတတ္တဝါမသဗ္ဗာမသဗ္ဗာဘာဝရာသိခာထိမ့်မာဤဘာဝရာသိခာထိမ့်မာမဘေဥစ္စာမဘေဥစ္စာမမြတ်ကြည်ရာမ စကားလိညာမူရည်သေးသာနေလွယ်ညာသာကာဘွယ်ရှုမြင် ဗျာမလုံးနဲ့ကာဝယ်ပြုမြင်အလှပြေတရားနာစင်ဒုက္ခယဆိုတာယူရကာဝယ်ရှုမြင်ကာဝယ်ရှုမြင်မြင်မြတ်နေရာဤသို့အဖြစ်ရှင်းပါတိလာကို မြတ်စွာဘုရားဤသီလပါရမီတော်ဘာငါတော်တို့ဤသီလသိက္ခာကိုပူဇော်သောအဖြစ်၎င်းအာယုဇံလူရှင်ကံတော်ကလေးတော်ဥမာတန်မိသားစုတို့ဤကုသိုလ်စေရနာကို ဂုံပြုသောအဖြစ်၎င်းခံယူခြင်းသုံးသောက်တည်ပါ၏ရှင်ဖရာအပမဒေနတံပါဒေထတနေ့တနေ့ရနဲ့တရွေ့ရွေ့ရက်တွေကုန်ဆိုတာလို့ဗျာဒုလာသံတရကတာစုခဲ့တဲ့ ဆောင်းရာသီတဲ့နဝမအကျိ15ရက်စခန်းဟာအခု9ရက်ပြီးဆုံးသွားပြီအေးဒါကြောင့်တိုင်းတိုက်ဝိတ္တဘောနုမင်းသူဆောင်သကပုံလိုအချိန်နဲ့ဒီသည်လူကိုမဆောင်ဘူးလူဟာသာထိုအချိန်ကိုအကွက်ကြဆိုပြီးတော့သုံးထအောင်သုံးဖို့အရေးကြီးပါတယ် ကိုင်းရှိတယ်ခဏိဝိပဿနာဓမ္မအထုတ်ကြတာမို့ဝိပဿနာအကျိုးရှင်းမြတ်လို့ရဲ့တပိုင်းတစတစိတ်ဖြစ်တဲ့မဂ္ဂင်ရှစ်တန်ယထဗျာသုတ်တနာပိတကသံယုတ်တနိကေသဂါထာဝကသံယုတ်မှလာတဲ့သမဏသုတ်တန်နဲ့ အဲ့ဒီသောတာရဲ့အခြေခံတရားကမြတ်စွာဘုရားကိုရောမြတ်ကြီးဟောထားတဲ့ဝိပဿနာတရားအဲ့ဒါကိုအထုတ်ရှိပွားကြမယ်ဆိုရင်အကျိုးတရားဒီနေ့ကလက်ငင်းအကျိုး9မျိုးပြောခဲ့တတိပဒံဒေသနာတော်ဤအရာအကျိုးတရားလည်း9ပါးပဲအခြားခြားသော သုဒ္ဓဒေသနာတော်က ဝိပဿနာပွားကြိုးသွားငါပြရုပ်ချင်းကြည်လင်ညာမြင်ဒူလာစီစိန်တမီသက်ရှိချမ်းသာအမရှင်လက်ငင်းရမိသာလို့အဲ့ဒီမှာ၅ပါးပြနောက်တစ်ခုဘုန်းကြီးတို့သာယုတ်တနိကေများကြတော့အာနာပါနာတတိမကဝေဘိက္ခုအနုယုတ်တော့ ဧကာတနေနိသိဏောဝါသဗ္ဗသဝေခေပိတဝရဟတံပါပုနာတိတဲ့အာနာပါနသတိဘိခဝေနုယုတ်တော်ဘိခဝေခြေသတ္တတိခြေသမီးတို့အာနာပါနသတိဘိခဝေနုယုတ်တော်ဘိက္ခုဖြစ်စေယုံနာဆိုတာအာနာပါနသတိကို ရှုမှတ်၍နေသောယောဂီသည် ဧကတနေတနေဟာဒီ၌ဧကတနေတထိုင်ဤ၌နိသိဏောဝနေလည်းရဲ့သာလင်ဧကတနေနိသိဏောဝတထိုင်အတွင်မှာပင်လင်သဗ္ဗသဝေကာမသဝဘဝသဝဒိဋ္ဌသဝအဝိဇ္ဇာသဝဆိုတဲ့အသောတရား၄ပါးတို့ကိုခေပိတဝါသတ္တမရှိကုန်ခံပြောက်ပြည့်စေလျက် အရဟတံကိလေသာကင်းပြအရဟတဘုသို့အရဟတံယဟနာဤအဖြစ်သို့ပါပူနီကောင်းစွာမသွေရောက်ရှိနိုင်ပါ၏တည်းဒါကသံယုတ္တနိကေမှာလာတဲ့ဝိပဿနာအကျုပ်အဲ့တော့မြည်သူမဆိုတဲ့ ုန်းကြီးတို့တရားအထုံးမဲ့ကာကာလပုပ္ပကိစ္စ၈မျိုးတေယရဏသုံးပါးခြေမိဘသတိကတော့ခြင်းနှစ်တရဏဂုံစောက်တည်ခြင်းသုံးငါးပါး၈ပါး၁၀ပါးစတဲ့မိမိတို့ဆိုင်ရာသီလခံယူခြင်းသုံးလေးဗုဒ္ဓနုတ္တိဖရာကုံအာယုံပြုအောင့်မေ့ပွားများခြင်းနမ၅မေတ္တာတရားပွားများခြင်းနမ၆အတုပါ အတုပတရားဝါများခြင်းနာမခွနဲ့မရဏတတိသိခြင်း၌အောင်မေ့အမတ်ရခြင်းနာမရှိ အတုခြင်းယလအတွင်း၌မိမိရဲ့ခန္ဓာ၅ပါးယုံနာတရားတို့ကိုမြတ်စွာဘုရားနဲ့ကမ္မထမ်းဆရာအားလှူဒန်းအနှင်းခြင်း၈မျိုးဒါနှမျိုးလဲ၈မျိုးပါအဲဒီလိုပုဗ္ဗကိစ္စရှိပြီးလုပ်ငန်းရှင်မျိုးရှိပြီးတော့ မဟာတတိပဋ္ဌာန်ဤအဆရာသမားများညွှန်ပြတဲ့အနိုင်ရဖြင့်ဟလားသွားရထိုင်လျောင်းလက်ကပြောင်းကောင်းကောင်းမှတ်၍နေကြလေနိုးသည်ကစအိတ်ချိန်ကြပေါ်သမျှယုတ်နံရှုပါလေအဲ့ဒီနေ့အတိုင်းသွားခြင်းရခြင်းထိုင်ခြင်းလျောင်းခြင်းဖြစ်ပေါ်တည်ကြတဲ့ယုတ်နံရှုေးနိုးဒီကသာအိတ်ချိန်အတွင်းမှာသပင်ထုံပေါင်းပြီးရေချို့မျက်နှာသစ်ဝှစားလဲ ပြင်းကြီးငါဆွန့်ပညာရဆောင်ပြောက်ရွှေပြုပင်ဖြစ်ပေါ်ထင်ရှားတဲ့ယုံနာတိုင်းရှုမယ်ဆိုရင်နဲ့ဧကတနေနိသိဏောဝတထိုင်နဲ့နဲ့ပင်လင်သဗ္ဗသဝေခေပိတဝပပုနာတိယဟနာဖြစ်နိုင်တယ်ဝိပဿနာအထုတ်ရင်တထိုင်နဲ့ပါဖြစ်နိုင်တယ်လူတိုင်းလားမဟုတ်ဘူးပါရမီပြည့်တဲ့ပုဂ္ဂိုလ် အဲ့ဒီနေရာမှာလည်းတနေ့ကပြောခဲ့ပြီလောကမှာဒါနာသီလသမထဝိပဿနာလို့အခြေခံကုသိုလ်၄မျိုးတနည်းလောကီကုသိုလ်၄မျိုးလောကီကုသိုလ်ဘယ်နှမျိုး၄မျိုးပါဘုရားမဲ့ဖို့ကြတော့လောကုတ္တရာနေကုသွားအဲ့တော့ဒါနာသီလသမထဟောဒီ၃မျိုးသာရှိဘဝဘဝကအခြေခံရှိဒီဘဝမှာအထုတ်ရင်တထိုင်အတွင်း သုံးမဲ့သုံးဖို့သာရနိုင်တယ်ဒါနသီလသမထသုံးမျိုးပါခဲ့ရင်ဒီဘဝတထိုင်နဲ့နဲ့ဘာဖြစ်နိုင်လဲသုံးမဲ့သုံးဖို့ရနိုင်တဲ့သောတာပတိမဲ့ဖို့သဂရာမိမဲ့ဖို့အနာဂါမိမဲ့ဖို့အေးအချင်းညုတ်ပြောရရင်အနာဂံဖြစ်နိုင်တယ်ဘာဖြစ်နိုင်လဲတထိုင်နဲ့ပြောတာနော်နောက်တိုင်းနောက်တိုင်းဒီမှာယဟန္တာမဖြစ်ဘူးလို့မပြောဘူး တထိုင်နဲ့ကတော့ဒါနသီလသမထကုသိုလ်၃မျိုးပါခဲ့ရင်အနာဂံပဲဖြစ်နိုင်တယ်။ယဟနာအထိတထိုင်နဲ့မဖြစ်နိုင်ဘူး။နောက်ရဲ့နောက်ရဲ့နောက်ထိုင်နေအထုတ်ရင်ဒါပါရမီပြည့်ရင်တော့ဖြစ်မှာပေါ့။နောက်တစ်ခုကအတိတ်ဘဝကဒါနသီလသမထဝိပဿနာကုသိုလ်၄မျိုးပါခဲ့မယ်ဆိုရင်တထိုင်နဲ့နဲ့လေးမဲ့လေးဖို့ရနိုင်တယ်။ယဟနာဖြစ်နိုင်။ဘာဖြစ်နိုင်တော့ အဲ့ဒါကွာတာပဲဒါနသီလသမထပါရင်ဘာဖြစ်နိုင်တယ်အနာဂံဖြစ်နိုင်တယ်ဒါနသီလသမထရောဝိပဿနာပါပါရင်ဘာဖြစ်နိုင်လဲယဟန္တာဖြစ်နိုင်တယ်အဲ့ဒါကိုထောက်ပြီးတော့ဘုန်းကြီးတို့သူတော်ကောင်းများဒီဘဝမှာမိမိကတမတ်တဖို့မရအောင်တော့အရှုံးလားဗျာမရှုံးဘူးနောက်ဘဝအတွက် တထိုင်နဲ့ယဟန္တာဖြစ်နိုင်တဲ့ဝိပဿနာကုသိုလ်ပါရမီရသွားပြီလို့ဒီလိုနားလည်လိုက်ပါဟုတ်ပလားအေးအဲ့ဒါကြောင့်မို့အရှုံးမရှိအမြတ်ချီတဲ့ဝိပဿနာတရားကဘာလဲလဲအရှုံးမရှိအမြတ်ချီပဲတရဏဂုံသီလတွေလည်းခံယူရတယ်မေတ္တာလည်းပွားများရတယ်လျောက်ထိုက်ရသွားထေရှားတဲ့ယုံနာရှုမှရလို့ဘယ်ဘက်ကကြည့်ကြည့်အရှုံးမရှိဘူး ဒါကြောင့်ဆိုလိုက်တထိုင်အတွင်းအပေကင်းဖြစ်ချင်းယဟနာအေဒါဝိပဿနာတရအတွင်းအပေကင်းဖြစ်ချင်းအေဒါဝိပဿနာတလန်းအတွင်း အပေကင်ဖြစ်ခြင်းယဟနာအေတာဝိပဿနာတအိတ်အတွင်အပေကင်ဖြစ်ခြင်းယဟနာအေတာဝိပဿနာတခုံအတွင်အပေကင်ဖြစ်ခြင်းယဟနာအေတာဝိပဿနာ၅မျိုးတရား တထိုင်တလှန်တအိတ်တခုံအတွင်းတနည်းပြောခဲ့ပြီ တခုံအတွင်းဟာနာဖြစ်တာဘယ်သူလဲအေးဝက်ကလိမထေတောင်မောကခုံချလိုက်တာအဲ့ဒီမှာဘုရားကတရားဟောတော့လေးဟုပြန်ဝင်မတ္တထေရှားတဲ့ယုံနာရှုမှလိုက်တာ မြေပြင်ခြေတင်မိတော့ဘာဖြစ်တော့ဘယ်အတွင်းမှာဖြစ်တာလဲတခုံအတွင်းလင်းမှာကိုဖြစ်တာတဲ့ တရောဝိရတောအဲတထာအသက်ကွန်တော်ပရဏကာလီသမတိတိဟောတိတထာအသက်ကွန်တော်အဲဒီလိုတတိုင်းတရားတအိတ်တလန်တခုံအတွင်းမှာယဟနာမဖြစ်သေးဘူးပဆိုရင်တဲ့ဟောသောထိုလျောင်းတရားသွာဝိပဿနာရှုမှပွားသောယောဂီသည်မရဏကာလေသေဂာနိကာလ၌ သမတိတိဝေဒနာသမတိတိဣရိယာပတသမတိတိရောဂသမတိတိဆိုတဲ့သမတိတိယဟန္နာတိဟောတိကောင်းစွာမသွေဖြစ်နိုင်ပါပေတတိတယဒိန်တခုံတလားတွင်ဟနာမဖြစ်သေးရင်ဝိပဿနာအကျိုးကတိမ်မြုပ်ပြောက်ွယ်သွားမလား မပြောက်ကွယ်သေးဘူးဆက်လက်ရှင်တန်ကြီးထွားနေဦးမယ်ဒါကြောင့်တထိုင်တကတရားတိတ်ဒလန်အတွင်းမဖြစ်သေးရင်သေဂာနီမှယဟနာဖြစ်နိုင်တယ်ဗါတဲ့ဆိုလိုက်သေဂာနီမှယဟန္တာမံစွာဖြစ်နိုင်တာသေဂာနီမှသေဂာ န္တာမန်စွာဖြစ်နိုင်တာအဲ့ဒါလည်းပြောခဲ့ပြီဘယ်သူတွေပါလဲဒါလောက်များမှတ်မိတော့ကိုတော့ပလင်မော်ကဆွဲချပြီးတက်ထိုင်နေသားအောင်မိပါဂေါတိကမထေရှင်သာနာမထေနှစ်ပါးရှိတဲ့သာနာသူတို့ဟာဇာပင်ကြီးရလို့ယောဂဖြစ်လိုက်ဇံဝင်စားပြီးတော့ကာကွယ် ဇံကလည်းတစ်သလုံးဝင်စားလို့ရတာမဟုတ်တော့အဲ့ဒီဇံကဖြုတ်လိုက်ဟောကကရှစ်ရှစ်ရှစ်ရှစ်နဲ့ထိုးကျင်ကြိုက်ခဲ။ဘိုင်ဒီတကားဝေဒနာဖြစ်ရင်ငါဇံနဲ့တားပြီးတော့ဇံကထထခြင်းဝေဒနာမဖြစ်မီကိုယ်လည်းပင်ကိုသင်တုံးသားနဲ့သင်တုံးသားနဲ့လိဖြတ်မယ်။အဲ့ဒါဇံဝင်စားဇံကထတဲ့အခါကျတော့ရှစ်ရှစ်ရှစ်နဲ့ယောဂလာတော့သင်တုံးသားနဲ့လဲလိအဲ့ဒီမှာလဲလိပြီးတော့မှ အဲအဲ့ဒီမှာနာကျင်မှုဖြစ်တဲ့အခါအဲ့ဒီအနာကိုနာတယ်နာတယ်နာတယ်နဲ့ရှုမှလိုက်တာ အသက်လည်းထွက်ရောယဟန္တာလည်းဖြစ်တာတပြိုင်နဲ့နေတာအဲ့ဒါကိုသုတိသမသီတိသေရာနဲ့ယဟန္တာဖြစ်တာနဲ့တပြိုင်နဲ့နေတာပါဠိလိုသုတိသမသီတိဘာတယ်လဲသုတိကသေရာသမသီတိဆိုတာကဒီဒုက္ခလေးကြမ်းမော်ချလိုက်တော့ထောက်ကနဲ့ထောက်ကနဲ့အတန်ဖြစ်တာလို့ သေတာနဲ့ကိလေသာကုန်တာနဲ့တပြိုင်နက်ဖြစ်တာကိုသမသီသီလို့ခေါ်တယ်အဲ့ဒါကိုသုတိသမသီသီဘာတယ်လဲအေးတို့တညာကျော်လောက်ကဟောခဲ့တဲ့တန်တခြင်းမှာလောကတိုင်မှာတစုံ၅ကြောင်းထိုးခါရတဲ့ကိုရင်လေးဥဒ္ဒရအဲ့ဒီကိုရင်လေးဥဒ္ဒရကြတော့ကဟောအတိတ်ဘဝဝိဇ္ဇရုယောက်ျားဖြစ်ခြင်းကမဟာလီပန်မဟာလီကာပန်၃ခု ဘုရားတာလူပြီးတော့ရှင်မြတ်တို့သိအပ်တဲ့သစ္စာတရားသိရပါလို့ဤအဲဒီဆူတောင်းကြောင့်ဂေါရမမြတ်စွာဘုရားကအော်သူဆူတောင်းရှိတယ်ပါရမီရှိတယ်ဆိုပြီးတော့ကောင်းကင်ကပြန်ကြွလာလဝကတိုင်မှာရှိတဲ့ကိုရင်လေးကိုခေါင်းတော်ပုဒ္ဒပြီးတော့မမနုဿရဥတ္တရာဥတ္တရာကိုရင်ငါမီဥတ္တရာ မကြောက်နဲ့ငါဘုရားရဲ့ဂုဏ်တော်ကိုပုံပေါ်အောင်ရှုလိုက်ပါဆိုပြီးတနေ့ကဘုရားဂုဏ်နဲ့တရားဂုဏ်နဲ့ဘုန်းကြီးတို့ပြောခဲ့ပြီနော်အေးအဲ့ဒီတော့မှဒုက္ခနာဟာ ပီတိတွေတစ်စိမ့်စိမ့်တစ်ဖိမ့်ဖိမ့်ဖြစ်နေတော့ဘုရားကရှစ်သာဥတ္တရာအဲ့ဒီပီတိဟာလည်းမမြဲတဲ့သင်္ခါရပဲဒါကြောင့်အဲ့ဒါကိုနေတ္တတဲ့နေတ္တတဲ့နေတ္တတဲ့နဲ့ရှုမှ အရိပိတိကပါတရိပါတရိငြိမ်းချမှုအဲ့ဒါလဲငြိမ်းချနဲ့ငြိမ်းချနဲ့ရှုမှပါတရိဒုက္ခထာယအဲ့ဒီပါတရိရှုမှတော့ဒုက္ခဝေဒနာပေါ်လာတယ်အဲ့ဒီဒုက္ခဝေဒနာလည်းပဲချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ရှုမှသူလည်းမြဲပါမလားမြဲပါဘူးအေးဒုက္ခသမဒထာယချမ်းသာတဲ့အခါကျတော့စိတ်တီးလာတယ်တို့တရားဓမ္မတွေ 900ဆိုင်လေးရောင်းတယ်ဆိုပါစို့ကိုကကြိုးကြိုးစားစားနဲ့ဆိုပြီးတော့ရောင်းတော့ဝယ်လာတဲ့လူများတော့တဖြည်းဖြည်းစီးပွားဖြစ်ဟာဟန်ကြတာပဲငါ900ဆိုင်ကလေးနဲ့အကျိုးဖြစ်တယ်ဆိုပြီးတော့ဒီ900ဆိုင်ကလေးကိုဂယုမဆိုင်ဘူးလားသူများလာခြင်းအောင်ဆိုပြီးဘေးကတန်တန်ပြန်ပြန်လှုပ်နာနာပါပါတင်းတင်းတဲတဲလှုပ်ပစ္စည်းတွေစုံအောင်တင်ထားအဲ့တော့တစ်ချိန်နာကတော့900ချီပါ1000ချီပါ သူများကြီးကချင်းငါပြီးတော့ကွန်းရတိုင်းထောင်ရတပြေးပြေးကြီးပွားလာတော့အဲ့ဒီကျွေးတွေပြန်ဆိုင်လိုက်သူ့မှာကျွေးမရှိတော့ဘူးကျွေးမရှိတော့ထိုကွန်းရတိုင်းမှာဘယ်လိုခံစားရနှစ်သက်တာပေါ့ပြောတာပေါ့ရွှင်တာပေါ့အာရတာကျင်တာဒါငါကျွေးတွေကင်းသွားပြီဘယ်သူမျက်နှာမအောက်ကြိုခံကြည့်စရာမလိုတော့ဘူးအဲ့ဒါနဲ့ဒီကွန်ရတိုင်းလေးကိုတပြေးတပြေးကြီးပွားတိုးတက်အစီအမံအောင်ထုတ်ပြီးတော့ရွက်ဆောင် အေးအဲ့ဒါလိုပဲတဲ့အခုကလည်းဒုက္ခမိမိချမ်းသာလာတဲ့အခါကျတော့အရှုခံတရားအပေါ်မှာဘယ်မှမငဲ့မစောင်းမနဲ့တဲတဲတဲတဲရှုမှတ်တော့ဟောတမာတိဖြစ်လာတယ်။ဘာဖြစ်လား။တမာတိဆိုတာတန်ကောင်းစွာ အာရှိယူတိစိတ်ကလေးတည်နေတာ။အရှုခံအာယုံပေါ်မှာစိတ်ကလေးကဓာတိဓာတိဓာတိဓာတိရည်ရည်ရနေတာ။မှန်ရလား။ အေတို့ဆက်များအချုပ်ဆက်များကြီးအချုပ်ဆက်များကောင်းတဲ့တွင်တတတနင်းနေသူ့အပေါက်ကလေးသူတောက်တောက်တောက်နဲ့သွားတာအဲ့ဒီကတစုံတကူခြုံရင်းသွားရင်တောက်ဆိုအကတခြားနေရာထိုးမိပြီးကျိုးရောသူ့အပေါက်နဲ့မတည့်ဘူးအခုလည်းယောဂီကရှုခံအာယုနဲ့ရှုစိတ်ကလေးတည့်နေရတယ်မတည့်လို့သာယောဂီတွေကျိုးရင်တော့တနေ့တနေ့အကျိုးပေါင်းကတော့အများကြီးနေမှာပဲအေးအဲ့ဒါကြောင့်တက်အောင်ဂယုစိုက်ပါလို့ပြောတာဟုတ်ပြီနော် အေဒုက္ခသမတထာယချမ်းသာတော့အရှုဘအာရုံလေးကိုတဲတဲတဲတဲရှုနိုင်တယ်ဘယ်မှငဲ့စရာစောင်းစရာမရှိတော့ဘူးကွန်ရဆိုင်လေးနဲ့ဖြစ်တော့သူမျက်နှာမှာအောက်ကျစရာမလိုတော့ဘူးဒါလေးကိုခရူးတဆိုင်နဲ့ကြီးပွားအောင်တိုးတက်အောင်သူများစားခြင်းအောင်ဆိုပြီးဆောင်ရွက်တော့ကြီးပွားတာတမာတိရှိတဲ့ပုဂ္ဂိုလ်ကဤကားယုတ်ဤကားနာဟောပိုင်ပိုင်ခြားခြားသိတို့ရက်ွက်ထဲမှာအနေကြဘယ်ကသွားဘယ်အလန်းဘယ်လန်းကဘယ်အိဘယ်အိမ်မှာဘယ်သူရှိအနေကြလို့သိ ဘာလို့သိအဲ့ဒီလိုပဲအရှုခံကယုံနဲ့နာမဲရှိတယ်အရှုခံကယုတ်တရားရှုတော့ယုတ်တရားရဲ့သဘောသိတယ်နန္တရားရှုတော့နန္တရားရဲ့သဘောသိတယ်မှန်ရလားအေးအဲ့ဒါပဲလိုင်900ကွက်တဲ့အနေများတော့ဘယ်ကသွားဘယ်လမ်းဘယ်လမ်းကဘယ်အိမ်ဘယ်အိမ်မှာဘယ်သူရှိအနေကြလို့သိတယ်အရှုခံယုံနာပေါ်မှာတမာတိတည်နေတဲ့ယောဂီမှာယုတ်ရဲ့သဘောနာရဲ့သဘော မသိနိုင်ပေဘူးလား အေးအဲ့ဒါဒါကြောင့်သမာဟိတောဘေကဝေယတာဘုဒ္ဓပသာနာတိဘေကဝေခြေသားတို့သမာဟိတောတည်ကြည်သော ပုဂ္ဂိုလ်သည်ဝါအရှုကအာယုံပေါ်မှမစိတ်ကလေးထားနိုင်သော ပုဂ္ဂိုလ်သည်ယထာဘုဒ္ဓဟုတ်တိုင်းမှန်စွာစသောယထာဘုဒ္ဓအရှိကိုအရှိအတိုင်းပသနာတိကောင်းစွာမသွေသိမြင်နိုင်မှာပေတည်း အေးသမသမနိုင်ချိန်ထတဲ့ပုဂ္ဂိုလ်ဟာအမှားအမှန်ဝေဖန်ပြီးတော့သိတယ်လို့သမာဓိရှိတဲ့ယောဂီဟာလည်းပဲအဲ့ဒါယုံနာရဲ့ဟလားအမှားအမှန်ကိုသူသိသွားပါတယ်တဲ့သမာဓိတော်ဘေကုယထာဗုဒ္ဓပါသနာတိသမာဓိရှိမှအရှိကိုရှိတတ်တယ်အဲ့တော့ဘုန်းကြီးတို့ကိုယ့်ကိုယ်ကို ပြန်ကြည့်အာမထုံမီကာလဘာသမာဓိမှမရှိဘူးဘာဖောင်းတာလည်းမသိဘူးဘာပိန်တာလည်းမသိဘူးဘယ်ရုပ်ဘယ်နာမှလည်းမသိဘူး အဲ့တော့ဘာတွေဖြစ်နေတုံးဆိုတော့အလွဲအမှားတွေပဲငါသူယောက်ျားမိန်းမသတ်ဝင်ရဲ့လိပ်ပြလူနာပြမသတ္တဝါအမှားတွေကြီးပဲသိနေတာဘာတွေကြီးသိနေတော့အေးအရှုခံတရားနဲ့ရှုတည်လိုက်တဲ့အခါကျတော့ဖောင်းနာကယုတ်တရားဖောင်းနဲ့သိတာနန္တရားဖောင်းနာကဖောင်းနဲ့သိတာကပိန်နာကပိန်နဲ့သိတာကကြွားတဲ့သိတာက ဝီစီမောက်ပြီးတော့ဖိုင်းတာကကိုယ့်ရင်နဲ့ပဲရန်တုတ်တော့ဒီလိုပဲစိတ်ကလှဲ့လှဲ့လေးတည်ထားရတယ်လမ်းနဲ့တည်တာကနန္တရားဟောဗျာအဲ့ဒါကိုကွဲမကွဲသိအောင်ဆိုပြီးဒီကဖြတ်ထိုးတာလမ်းနေတာကကြွတဲ့သိတာကြွနေတာကချနေတာကချတဲ့သိတာ အေးအိယာကနှိုးမေမမှားမအဲဒါကြောင့်စူးစူးဆိုင်ဆိုင်စိစိဆတ်ဆတ်စိတ်စိကလေးမတ်ဖို့ပြောတာအဲ့တော့သူ့အတွက်သူငါတစ်ပါးယောက်ျားမိန်းမတော့မြင် လိုက်ပြမရှိဘူးယုံနဲ့နာမည်ရှိသည်အမြင်မရှင်းလားအေးအမြင်ရှင်းတာအဲ့ဒါလေးသဘောပေါက်ဒါကြောင့်နဲ့ ယသာဥတာညာနာယဘိခွေသတ္ထပရိဟိတိတာဘာအဲ့ဒီလိုအမြင်မှရဖို့ဉာဏ်ကိုဆရာပေါင်းများစွာနဲ့ရှာရမယ်တဲ့ဗျဘုရားကအကြိမ်မောင်းမြောက်များစွာ ပြောခဲ့တယ်အဲ့ဒါတို့လူတွေကရှာလည်းမရှာဘူးသိလည်းမသိဘူးဒီအတိုင်းမာကြီးနဲ့ပဲတွေ့တာပြီးတော့နေကြတာများတယ်အဲ့ဒါကြောင့်ဝိပဿနာအထုတ်မှဝိပဿနာအမထုတ်သေးရင်လူမဟုတ်သေးဘူး လူမဟုတ်တော့ခွေးလားလို့ပြောမယ်အဲ့လိုကြီးတော့ပြောပါဘူးလူမဟုတ်ဘူးလို့ပဲပြောပါကိုပါကိုထင်ရင်အထင်ပေါ့ဟုတ်ပလားအေးအဲ့ဒါလေးတွေလည်းသတိထားဗျာခိုင်းတာနဲ့ပြိဿရဲ့ကိုရင်ကလေးဒီအဲ့ဒီဝေဒနာကိုရှုမှတ်ရနေဝေဒနာကပိတိပိတိယပတ္တိပတ္တိကသူကသူကသမာဓိသမာဓိကယထာဘုဒ္ဓညာယထာဘုဒ္ဓဆိုတာအရှိကိုရှိတိုင်းသိရတို့မရှုမှခင်ကဒီယုံနာ န္ဓာ၅ပါးပြောလို့နားရဲတာကြားဘလို့မှလက်မခံနိုင်ဘူးတကယ်ရှုမှတ်တဲ့အခါကျတော့တိတိတိတိလာတော့လက်ခံနိုင်ပြီမှန်ရလားအေးအဲ့ဒါပဲဗျအဲ့ဒါကြောင့်ပြိတ္တရေတဲ့သူအရှိတရားယုတ်နဲ့နာယုတ်တရားကလည်းမမြဲဘူးဖောင်းတာလေးကြီးဖောင်းစားပြောက်ဖောင်းလဲပေါ်ဖောင်းလဲပြောက်ဖောင်းဆုံးပေါ်ပိန်ဖောင်းဆုံးပြောက်ပိန်စားပေါ်ပိန်လဲပိန်စားပြောက် ပိန်လည်းပြောက်ပိန်ဆုံးပြောက်ဘောင်းဘောင်းစားပြောက်ဘောင်းလည်းပြောက်အေးအဲ့ဒါပဲဖောင်းနာလေးတစ်ခုကိုမမြဲဘူးပိန်နာလေးတစ်ခုကရောမမြဲဘူးအဲ့ဒီဟာသိနေတဲ့အသိကရောမြဲပါမလားအစာသည်ပြောက်သွားပြီအလဲသည်ပြောက်သွားပြီအဆုံးသည်ပြောက်သွားပြီပိန်စားသည်ပိန်လက်သည်ပိန်ဆုံးသည်ပြောက်ပြောက်သွားရှူရင်ရှူရင်ကအဲ့ဒါကိုသိရတာကိုယ်ပိုင်ညာဆိုတာအဲ့ဒါပြော သူများပြောလို့သိတာကတော့ခဏပဲခုနယုံနံခွဲပြလိုက်တယ်ဗရမအမှန်နောက်ကျနည်းနည်းလေးဖောက်လိုက်တော့လွဲကုန်ရောအဲ့ဒါသူများပြောလို့သိတာကိုယ်ပိုင်သိရမရဘူးကိုယ်ပိုင်သိရတော့အေးနာဟနာမဲ့ယုတ်ဟာယုတ်ပဲကိုင်းရှိတယ်အဲ့တော့ယုတ်တရားကလည်းမြဲလားနာတရားကရောအဖျားဘူးမုံကြီးစိတ်တင်နှလုံးအဖျားလေးကချွန်းချွန်းများများလေးတင်စရာကလပ်ပါသလား မတကကလှပရင်ဘလောက်သေးသေးတင်လို့ရမုံရင်ကြီးကလည်းသေးသေးကွေကွေအလေးချိန်ဝိတ်ပါသလားမတကဝိတ်ပါရင်လက်သားလောက်ကြည့်တဲ့ဝချမ်းများမှာတိုက်ပကများလှဲ့လို့ရတယ်အဲ့ဒါတိုက်ပကများရဲ့အလေးချိန်ဝိတ်ကြောင့်လှဲ့ရလက်သားလောက်ကြည့်တဲ့ဝချမ်းများနဲ့စက်ကူလှဲ့လို့ရရလားဘာမရှိလို့အလေးချိန်ဆိုတဲ့ဝိတ်မရှိလို့ အေးအဲ့ဒါအရှုခံဆိုတဲ့ရုပ်တရားဟာလားအဖျားနဲ့တူတယ်ရှုသိမှုနန္တရားကမုံကြီးစည်းလေးနဲ့တူတယ်အဖျားဖို့မုံကြီးစည်းလေးတင်လိမ့်ငနဲ့လိမ့်ငနဲ့ကြသွားသလိုတဲ့ဖောင်းပြင်းပြက်သွားပိန်ပြင်းပြက်သွားအဲ့ဒါမျိုးလေးတွေလှင်လင်များများပြည်တာကိုယထာဘုဒ္ဒဉာဏ်။ဘာညာလဲ။အေးအရှိကိုအရှိတိုင်းပြည်တာဘာရှိတာလဲမမြဲတဲ့အရှိဆင်းရဲတဲ့အရှိဆိုးမရတဲ့အရှိဟုတ်ပလား။ အဲဒီလိုရှိတိုင်းရှိတိုင်းသိတော့မမြဲဘူးဆိုတာသိတော့ပရိသတ်ရဲ့အနိစ္စဓာတ်နေနာမာနမဇဟတိအနိစ္စမြင်တော့မာနပေသည်အနိစ္စမြင်တော့ဒုက္ခသတ္တနေနာတဏံပဇဟတိဒုက္ခမြင်တော့တဏပေသည်ဒုက္ခမြင်တော့အနာတ္တသတ္တနေနာအတ္တဒိဋ္ဌိပဇဟတိအနတ္တမြင်တော့အတ္တဒိဋ္ဌိပေသည်အနတ္တမြင်တော့ အေးအဲ့ဒါသူညာရောက်မှသူဒိဋ္ဌိကကွာတာဒိဋ္ဌိကပါဇက်ကခွာရမလားညာနဲ့ခွာရမလားဟဲ့ဆရာကခွာပေးမလားညာငါခွာပေးမလားအေးအဲ့ဒါခွေကပါဇက်အငားနဲ့ဒိဋ္ဌိခွာပြီးတော့နေကြတယ်ကိုယ်ပိုင်မဟုတ်ဘူးတဆင့်တည်းပဲဖြစ်မယ်မှန်ရလားအေးအဲ့ဒါလေးတွေလည်းသဘောပေါက် ခိုင်းတာနဲ့ကိုရင်လဲဥဒ္ဒရာတန်တခြင်းငါးကြောင်ရှုခံနေပြီးတော့အဲ့လိုရှုမှတ်တဲ့အခါကျတော့အနိစ္စဒုက္ခအနတ္တမြင်တယ်အနိစ္စမြင်တော့မာနပယ်တယ်ဒုက္ခမြင်တော့တဏှာပယ်တယ်အနတ္တမြင်တော့အတ္တဒိဋ္ဌိပဲသည်အဲ့ဒီတဏှာမာနဒိဋ္ဌိကိုပပင်စတရားဗာတရား ပပိစ္ဆစာပြောပြောရင်တန္တရာရှိတန္တရာကျဲအောင်ချက်လို့ပပိစ္ဆဆိုတဲ့ပါဠိကရှိအောင်ချက်တဲ့တရားတန္တရာရှိအောင်အခုအဲ့ဒီတန္တရာရှိအောင်ချက်တဲ့တရားမရှိတော့ထိုပုဂ္ဂိုလ်တန္တရာရှိပါဦးမလားအဲတန္တရာမရှိတော့ဘူးဗျအဲ့ဒါကြောင့်ပရိသတ်ဤကွင်းလင်းဥဒ္ဒရာ တန်တခြင်းရှုခါရဲ့တိုက်ထိပ်ဖြားမှအဲ့ဒီလိုတရားရှုမှတ်တဲ့အခါကျတော့ဝိပဿနာဉာဏ်အရှင်းရင်ဖြစ်သွားပြီးတော့သောတာပန်တည်တဲ့ဆက်လက်ရှုသဂရကံတည်တဲ့ဆက်လက်ရှုအနာကံတည်တဲ့ဆက်လက်ရှုယဟနာဖြစ်တယ်။ကိုရင်ဥဒ္ဒရဘာဖြစ်တာ။အဲဒီလိုယဟနာဖြစ်တော့မှ အလိုလိုသံတခြင်းကကျွတ်ပြီးတော့အရာတော့မထင်တော့။ဒါရလည်းပြောက်ယဟနာလည်းဖြစ်ဗျာ။ ဟုတ်ပြီလားပြိဿအဲ့ဒါကိုဝေဒနာ သမတိတိလို့ခေါ်သည်ဘာခေါ်လဲခုနကအသက်လဲထွက်ရောကိလေသာဂုံယဟနာ ဖြစ်တာကိုဘာပါလိမ့်သုတိ သမတိတိအခုဝေဒနာလည်းပြောက်ယဟနာလည်းဖြစ်တာကိုဘာခေါ်သလဲဝေဒနာသမတိတိဗျတရားတော့မထင်တော့ဘူးဒါအင်တာအောစရာကောင်းတာ အဲနောက်တစ်ခုပါလဲလို့ဆိုတော့ထိုင်ရင်ငါဒီတစ်ထိုင်အတွင်းလဲလို့ပဲသိပါစေတရားရှူရင်မရင်သိမယ်ဝရိယတော့မလျှော့ပါတဲ့အသွေးအသာကုန်သွားစေကွယ်အမဆွဲအောင်ွယ်ခံရမယ် အဲဒီလိုစိတ်ဓာတ်နဲ့လဲသိရင်သိယဟန္တာမဖြစ်မထဘူးဆိုပြီးရှုမှတ်လိုက်တာအထိုင်နဲ့ဖြစ်လိုက်ရောယဟန္တာဖြစ်တာတပြိုင်နက်ကိုဣရိယပထသမတိတိပါတယ်ဣရိယပထဆိုတာသွားခြင်းလာခြင်းထိုင်ခြင်းအိတ်ခြင်းအဲ့ဒါနေခြင်းပဲအချင်းချုပ်ပါတော့သွားရထိုင်လို့နေတာကိုဣရိယပုံလို့ခေါ်တယ်ဇာတိထဲမှာဣရိယပထမြတ်တာပါရလားလို့ဆိုတာဒါပဲ အေးအဲ့ဒီဣရိယာပုတ်လဲဖြတ်လိုက်ရောယဟနာလည်းဖြစ်တာကိုဘာခေါ်လဲဣရိယာပဋ္ဌသမတိတိပြောအဲအဲ့ဒါကိုပြောတာသို့ဒေဂာနိမယဟန္တာမဒါနဲ့နော်ယဟန္တာမန်စွာဖြစ်နိုင်တာ ဟောတထိုင်တရားတအိတ်တကုတလန်တွင်ဟနာဖြင့်မဖြစ်သေးရင်သေကနိသုံးမျိုးနဲ့ဇူတိသမတိတိဝေဒနာသမတိတိဣရိယာပတသမတိတိတမျိုးမျိုးနဲ့ဖြစ်မယ်အေးအဲ့ဒီကနေပြီးမဖြစ်သေးဘူးဆိုအောင်နဲ့ပါရမီနုမပွင့်သေးဘူးဆိုအောင်နဲ့အဲ့လိုမပွင့်သေးဘူးဆိုရင်တဏှာအသက်ကွန်တော်ဒေဝလောကိနိဗ္ဗဒိဋ္ဌဝါ ဓမ္မကတိကဒေဝပုဒ္ဒသစ္စအညသစ္စဓမ္မကတံသုတ္တဝါရာဓမ္မပုနာတိတရာအသက်ခွန်တော်အဲဒီလိုသွားရထိုင်အိတ်နဲ့သေဂာနိသုံးမျိုးသောယနာ မဖြစ်သေးဘူးဆိုရင်သောတို့တရားရှုမှတ်၍အမတ်နဲ့သေသော ပုဂ္ဂိုလ်သည်ဒီဝါလောကိနပြည်၌နိဗ္ဗာန်တိတ်တော်အဖြစ်၍ အဓိပ္ပာယ်ကတရားအထုတ်ရင်သေအောက်ထီဆုံးနတ်ပြေပြော့အဲ့ဒါပြောတာတရားအထုတ်ရင်သေရင်နတ်ပြေကတော့မိုင်နာပဲအောက်ထီဆုံးနတ်ချမ်းသာလောက်တော့ရည်တာပေါ့ဝိပဿနာကအဲ့ဒါလောက်စွမ်းအားကြီးမာတာဟုတ်ပလားအေးအဲ့ဒါပဲတရားအထုတ်ရင်လည်းအောက်တည်တော့နတ်ပြီတဲ့ဒါနဲ့ပြီးရောလားမိသေးဘူး အရိမာဒေဝဗုဒ္ဓဟောတဝနာသဖြစ်ပြီးတော့ဓမ္မကတိကဒေဝဗုဒ္ဓသဇတရားဟောရသောနာသဤ၎င်းဝါဓမ္မကတိက နာသဤ၎င်းအညသဇလူပြေကကြွလာတဲ့ယဟန်တဘာဝဤ၎င်းဓမ္မတေသနာတရားတော်ကိုသုတ်တဝနာရ၍သောတာပတ္တိဖလေသောတာပတ္တိဖို့၌ဝါအရိယမဂ္ဂေအရိယမက်ဖို့၌ ပဋိဋ္ဌဟိကောင်းစွာမသွေတည်တော်မူလေသတည်းေခုနကနှမျိုးနဲ့ယဟနာမဖြစ်သေးရင်ဝိပဿနာအကျိုးက တိမ်မြုပ်ပြောက်ွယ်မသွားသေးပါဘူးဆက်လက် ရှင်သန်ကြီးထွားနေဦးမှာပါနိဗ္ဗာန်မရောက်ရအောင်ကိုပို့မှာတဲ့ဘလောက်ဝမ်းသာစရာကောင်းလဲလို့ဟုတ်ပလား ဒါကြောင့်မပြင်းမရှိနဲ့တို့တကားတော်မလေးကြိုးစားမှတ်ရတယ်။ကိုင်းရှိစေတဲ့အဲ့ဒါကြောင့်နဲ့တရားအထုတ်ရင်သိအောက်ထစ်ဆုံးနတ်ပြည်အဲ့ဒီနတ်ပြည်ဖြစ်တဲ့အခါကျတော့လေသောတဲ့ဒီဟာပုတ္တောဒီတတ္တုပါတော့ ငါနတ်သားနတ်သမီးဖြစ်နေတဲ့ဆိုတဲ့အသိကနောက်ကြသေးဤဓမ္မပရာဏိပလဝန္တိလူပြေကအထုတ်ထားတဲ့တရားကအရင်ဆုံးပေါ်လာတဲ့။ဘာကအရင်ဆုံးပေါ်လာ။ဒါနောဤဘဂဝေတတုပ်ပါတော့ဟိမိုင်ဘိကဝေယံတို့တတုပ်ပါတော်မိမိနတ်သားနတ်သမီးဖြစ်ရတဲ့ဆိုတဲ့အသည့်ဒီဒါနော နေတော့နေသေး၏နောက်ကြတော့ကြာသေး၏ ေဒါနောဤဘေကွေတတုပ္ပါတော့သောတာတော်ခိဗ္ဗမေဝဓမ္မပရာဏိပလောန္တိသောတာတော်လူပြေကတရားအထုရင်သေးနာပြေမဟိဟောင်းနေတဲ့အနာသာနာသမီးဖြစ်သောပုဂ္ဂိုလ်သည်ခိဗ္ဗမေဝလင်းလင်းမြန်းမြန်းသာလျင်ဓမ္မပရာဏိလူပြေကအထုခဲ့သောတရားတို့သည်ပလဝန္တိကောင်းစွာမသွေ ပေါ်လောပေါ်လွင်ညာလေကုန်သတည်း ဟောနတ်ပြည်ရောက်သွားတော့နတ်စည်းစိမ်နဲ့မပြောနိုင်ဘူးတဲ့သူကိုသူနာသာနာသမီးဖြစ်ရတဲ့အသည့်ကနောက်ကြသေးတဲ့အေးလူပြည်ကအတုခဲတဲ့တရားကအရင်ဆုံးပေါ်လာတယ်ဥပမာပြောရရင် နေ့လက်ကစိတ်ဝင်တစားတွေးမြင်ခဲ့တာဒီညအိပ်မက်ထဲမှာထဲမက်တယ်လို့ပဲတဲ့ လူပြည်ကအတုဖတ်တဲ့တရားနတ်ပြည်လည်းရောက်ရောနတ်သားနတ်သမီးဖြစ်ရတဲ့အတိကနောက်ကြသည်နဲ့ဖောင်းနဲ့ဘိန်းနဲ့ကြွားတဲ့လမ်းနဲ့ဆိုပြီးအဲ့ဒီတရားကအရင်ပေါ်လာတာတဲ့ဗျာအာရတရားကောက်မှန်လားအေးအဲ့ဒါကြောင့်မပင်မရိဓမ္မပိဓမ္မမှတ်သားနေတော့အထုရင်သေတော့ရောအရှုံးပေါ်သလားပေါ်ပါဘူးဘာလို့ဖုံးတာလို့မပေါ်တာလားသေတော့မနှုံးအရှုံးပေါ်သလားမပေါ်ပါဘူး ဘယ်အရှုံးမပေါ်ပါဘူးအမျက်ထွက်သည်ဘာထွက်သည်တရားအမျက်မထွက်ဘူးလားသူထွက်ပါသည်ခင်ဗျာလုံးမှာပဲသူတို့ကတော့အေးထွက်ရင်တော့ဝင်းတို့စီမတော့ရတာပေါ့ကောင်းတာပေါ့ဒါပဲဆိုလိုက်ခုနကသေကနိမယဟနာမန်သွားဖြစ်နိုင်တာဆို နာရှိစိတ်မြခံစံစားပြောပါထက်နှရွာ နတ်ရှိစိတ်မြခံစံစာပျော်ပါထက်နှရွာသို့ပင်ပျော်ညာမြတ်တရားရာညာလွယ်ကူစွာသို့ပင်ပျော်ညာမြတ်တရားရာညာလွယ်ကူစွာ အေးအဲ့ဒါကအညွန့်အဲ့ဒီရဲ့တို့ခေပြောပြောရင်ပုံရိပ်ကလေးပေါ့ဘာတဲ့တော့အေးပုံရိပ်ကလေးကဘာလဲဆိုတော့ဘုရားလက်တဲ့သက်တော်ညကာလအေးအခုစခန်းသားမှာယဟန်တော်တွေတရားဝင်ပြီးတော့အထုတ်ကြသလိုတန်ဃာတော်များလည်းပဲမြတ်စွာဘုရားဟောကြားတဲ့သတိပဋ္ဌာန်တရားတွေအထုတ်ကြ အဲဒါလို့အတုတဲ့ချိန်ကာလကိုရောလေးကတရားကိုအင်တန်လိုလားတဲ့အတွက်ဒါကြောင့်အာယုံစွန်းနေစွန်းတနေ့မှနှစ်ထပ်စားနိုင်တယ်ဒါပေမဲ့အာယုံစွန်းမစားဘူးနေစွန်းတစ်ထပ်ပဲစားဘာကြောင့်လို့ဒီစွန်းစားရတဲ့အတွက်ဒါကြောင့်ကယိကထကိစ္စတွေကများတယ် အဲ့ဒါကြောင့်နဲ့မသေးယုံတမဲဆိုပြီးမသေးထမင်းမသေးဟင်းနဲ့သူကတဏပဲစားတဏပဲစားပြီးတော့သူ့အတွက်သွားရထိုင်အိတ်၄မျိုးနေနိုင်တယ်ဒါပေမဲ့တရားကိုရခြင်းတော့အိတ်တုံးဆိုတာတော်ကြာအိတ်ပြော်သွားတတ်တယ်တဲ့အိပ်ပြောသွားရင်တရားမမှတ်လိုက်ရပဲနေမယ်ဆိုပြီး သူ့ဘဝအဘိဓမ္မာကအိတ်ချင်းကိုထုတ်ပလိုက်ဘာသာကြံတော့သွားရရဲ့ ရတာရဲ့ထိုင်နာရဲ့ဘာဖြုတ်ပြလိုက်ပြီအေးအိတ်တာကိုဖြုတ်ပြလိုက်ပြီဗျတို့ယောဂီတွေမအိပဲများအာထုံမယ်လို့သွားစိတ်မကူလိုက်ကြပါနဲ့ဒီဘုန်းကြီးကတစီလျှောက်တတ်ပါလေကြားလားမအိပဲများအာမထုံပဲမနေကြနဲ့နော်ဟုတ်လားတောင်းပါမရစေအဲ့တော့မအိပဲအာထုတ်ခဲ့ဘူးလေရှိသလားလို့ဆိုလို့ရှိတယ် ဒါဆိုရအောင်တရားဂုံကြီးထုံဝတိထားကြတဲ့ယောဂီအများအကြစရာသာရိမောကလံပတ္တိယတုမအိပ်ကြဘူးတဲ့နှစ်30ပါမအိပ်ပဲတရားအထုတ်တာဘယ်နှပါတော့ 0နဲ့ဝါလုံး3ညာနဲ့ဘဲဥရမှာမိဘနှစ်30မိဘအထုဒ္ဓဘဏပါဘသူတွေပါလဲဒီအခုပြောခုမေးတာပစ္စုပန်ကတော့ဘလောက်တဲ့ချုပ်ဆိုပြောက်တာပဲဟမ်အေးရှင်ဗတ္တိယပြော ရှင်သာရိပုတ္တရာရှင်မောကလံရှင်ဗာတိယဒီတရားချမ်းသာလက်လွတ်မခံနိုင်လို့နှစ်ပေါင်း30မအိပ်ပဲမလုပ်ကြတော့တရားအထုတ်ကြတာတရားရှိမှကြတာအေးအဲ့ဒါဆိုလိုက်ရထပါလာရှင်ယဟုတို့အိမ်မှု12နှစ်မပြုပါအေးရထပါလာ ရာဟုလာဆိုတာဘုရားသားတော်သူတို့နှစ်ပါးကပါရမီဖြည့်ပဲအဲ့ဒါကြောင့်လို့ယဟန္တာဖြစ်တဲ့ချိန်ခါကာလမှာသူတို့12နှစ်တာမိဖဲအထုတ်တာအဲ့တော့ရှင်ရာဟုလာက9နှစ်သာလိကကိုရင်ဝဲ73နှစ်အထုတ်သက်20ပြည့်ယဟန္တာဖြစ်အဲ့ဒီယဟန်လည်းဖြစ်ယဟန္တာဖြစ်တဲ့နေ့ကစပြီးတော့12နှစ်မိဖဲအထုတ်တာ32နှစ်မှာပြန်တော်သားမှုသွားတယ်မိဘူးတော်သလားမိုက်သလား ဒါဖြင့်အိတ်တဲ့လူတွေကခမမိုက်ပဲပေါ့နော်သူယောဂီတွေကမိုက်တယ်အပြက်မိုက်တာဟမ်မနေ့၄နာရီနဲ့နေ့၁၂နာရီမှာဘာလုပ်ကြတော့ရိညာဟေရိညာဟေရိညာဟေရိညာဟေတဲ့ဟုတ်လားအောင်မလီဂျိမ့်မတိုက်ခဲနဲ့ကိုညီးတာဗျာ အဲ့တော့ပထမတော့သူများကြွေးထားတာစားထားတော့အမေခတ်တင်းနေလေးနဲ့ဖောင်းနေပိန်နေဖောင်းနေပိန်နေ15မိနစ်နဲ့ကြာလို့ရိညဟိရိညဟိရိညဟိရိညဟိနိုင်ဝက်လောက်သာတော့ခူကြီးတယ်မဘိုက်ကလည်းတင်းဟုတ်လားအေးအဲ့ဒီမှာ45မိနစ်လဲရောက်လာရော အကုန်လုံးနရွက်တွေကနာယီပဲရောက် sunflower yogi ပါတယ် ဆံမလာဝဆိုတာနေကြပွင့်ယောဂီနာယီနာယီရှိရအကုန်လုံးနရွက်တွေထောင်သွားတာဟိုကဒေါင်နဲ့ချလိုက်တော့မှအဲ့ဒီကြတော့မှအမလေးယောဂီတခါတဲ့တချို့ကတခါတဲ့ဒူးစင်တချို့ကလည်းအာရမောတချို့ကလည်းခွေးခွေးကလေးတခါတဲ့ဟင်အေးတို့ယောဂီကသရီကာလာဘာပါလဲအယောင်၃မျိုးပြောင်းမယ် နေလက်သာစားပြီးတော့မန်းဖောင်းနေပိန်နေပေါင်းနေပိန်နေ15မိနစ်လောက်ကြာတော့ရိမ့်နေရိမ့်နေဟလားနိုင်ဝလောက်ကြာတဲ့အခါကျဟွန်းဟွန်းမခုန်ကြီးကြီးတဲ့45မိနစ်ကြာတော့ဘာဖြစ်တော့ sunflower ယောဂီတဲ့အဲ့ဒါကိုင်းတော်ပြီဗျာဒါကြောင့်မအိဖဲမြမမကြပါနဲ့လို့တောင်းမှထားရတာအခုရှင်ရတ္တပါဠနဲ့ရှင်ရဟုလားဘယ်နှစ်မိတ်တော့ဆို ရှင်သောနဂတရားချစ်လို့တဲ့ဆက်ရှင်နှစ်တောင်မအိပ်ဘူးဗျာရှင်သောနဂကဘယ်နှစ်မအိပ်တာဘာပြုလို့တရားကိုချစ်လို့သူယောဂီတွေကဘာပြုလို့အိပ်တာတရားကိုမုံလို့ဟုတ်တယ်မလား သုံးချက်တန်ကြားရင်တော့ကွယ်ဖြားခြင်းရင်ရှိလာပါမောဟဲ့ငါးချက်ကတော့မင်္ဂလာပြောသံဝေမင်္ဂလာပြောသံဝေဟုတ်လားငါးချက်ဘယ်ချိန်ခောက်တော့ကြက်တည်တုတိနဲ့ပြည့်စုံသုံးမဟုတ်လားအေးအေးအေးအဲ့ဒါဘုန်းကြီးတို့အခုဝဉ္ကြီးဥက္ကစိန်ပေါ့ဒါသူတို့ဘုန်းကြီးတို့ကသင်္ကန်းဝတ်ပေးထားတာဘုန်းကြီးရဲ့သားလို့ခေါ်ရပါကြောင့်ဘုန်းကြီးကသူဥပိ္ပဇ္ဇဥပိ္ပဇ္ဇဆိုတာအဖေပဲ ဒါဘုန်းကြီးတို့ဖြူနေတော့စစ်တပ်နဲ့ကတတိုင်းမဲ့ချာသူတို့တထုံးစားရသင်္ကန်းဝတ်တော့ဘုန်းကြီးတို့ကြောင့်ဘုန်းကြီးတို့နဲ့ယဉ်ဤတော့မှအဲ့ဒါတရားအထုတ်ကြတာအဲ့ဒီဝန်ကြီးဥက္ကဋ္ဌကသူကနောက်ဆုံးမှသင်္ကန်းဝတ်ဘာကြောင့်လို့အရင်သင်္ကန်းဝတ်ရင်ငကူကလူဘဝရဲ့ယာရုရှင်ကြောင့်သူ့ကို အေးအလေးပြုမှဆိုလို့သူကနောက်ဆုံးမှအငယ်ဆုံးနေအပြင်သင်္ကန်းဝတ်ရွယ်ချက်လေးတော့မဆိုးပါဘူးဒါအဲ့ဒီမှာသူတို့တရားအထုတ်ကြတယ်ခုလိုပဲတဏှာကြီးကြီးတဏှာကြီးကြီး နှစ်ရက်လောက်ကြာတော့လေဘုန်းကြီးကျောင်းသားဖြတ်သွားတာဓမ္မယုံနဲ့ဘုန်းကြီးကျောင်းကကြာမှ6ပေလောက်ပဲกว่าဘုန်းကြီးကြားအောင်ပြောတာသုံးချက်တန်ကြားရင်တော့ကွယ်ဖြားချင်းချင်းရှိလာပါဘောဟဲ့တရားတတိုင်းတိုင်းမှာတဲ့ငါရှီတန်း၃ငါလောက်ထွက်ချင်သေးတယ်ကွာတဲ့စစ်သားတွေဖြားတာဟောဒီတရားပဲဟမ်အေးအေးအဲ့ဒါပဲဗျာဒါကြောင့်ねအခုရှင်သောနကကဘလောက် ဘာဘူးလို့မအိတ်ထားတော့သူရဲကြီးတွေကဘာလို့အိတ်ထားတော့ပြောပြောတရားမချစ်လို့အိတ်ထားပေါ့အေးဂိုင်းစုနှစ်ပေါင်း80မအိတ်သူကတော့တူသာရှိတဲ့ရှင်မာကုလာနှစ်ပေါင်း80မအိတ်သူကဘယ်သူလဲ တို့ယောဂီများကလေဟမ်သောသောအိမ်မှာတို့ကအသက်ကြီးပြီကျမ်းမာရင်ကောင်းတာမဟုတ်ဘူးနော်အိလင်စောလာထာကနောက်တွင်တဲ့အိတ်တော့ဘာတို့စောသောအိတ်တဲ့ထားတော့နှောင်းဟွန်းနှောင်းဟွန်းလူလုံးလိတ်လုံးရှိသေးတယ်ဟမ်အေးအိတ်လင်စောလာထာကနောက်တွင်တဲ့ထားတော့ဘာပါလဲ အိလင်စောလာထာကနောက်တွင်ပါရမီရှင်လာစင်စားဖို့ပင်အချိန်ပိုထကြိုးစားကြရင်ရှင်ပြိုင်မွဲသူရဲ့နိုင်မည်ထင်မှန်ရလားအေးယောဂီကတွင်းဝင်တော့ဖြောက်တယ်ဗျာတောင်နဲ့တစ်ချက်သားဆိုဟာရုပ်ရုပ်တော့ဘလဘလဘလဘလဘလတော့ရွှေချိုခန်းနဲ့ဝင်သွားကြတယ်မွေများအစားရှားပြန်လေရှော့ဆိုတွင်းနဲ့ဝင်တော့ဖြောက်နေတာ အစားဆိုင်ရင်ထွက်မယ်ဆိုလိန်တွန်းပြီးဒီထဲရှိတာလေးခင်တွဲပြီးဟိုဟိုထင်ရဘူးလေးအိမ်မှာဟိုဟိုဘီစကုတ်မုံလေးရှိမှရှိပါမလားတဲ့ဟာမွေပြောတာပါဘာပြောတာတော့အေးအခန်းထဲကထွက်ရင်တော်တော်နဲ့မထွက်နိုင်တော့ဘူးတခါတဲ့တော်သေးတယ်အထက်ချင်းအောက်ကမပါရင်တော့ဟုတ်လားအဲ့ဒါလေးတော့သွားသွားကယူဆိုင်ထားကြပေါ့ဆိုအိတ်လင်းစောလထားကနောက်တွင်ပါရမီရှင်လား စဉ်စားဖို့ပင်အချိန်ပိုထကြိုးစားကြရင်ရှင်ပြိုင်မွဲသူပဲနိုင်မည်ထင်အခုစခန်းဝင်တာဟာဘာလို့တာပါရမီပြိုင်မွဲဝင်တာဘာပါလဲပါရမီပြိုင်မွဲဝင်တာခြေတုံးက မျိုးသမီးတွေငငယ်တုန်းကချက်ခွတ်တန်းကစားတယ်မဟုတ်လားချက်ခွတ်တန်းမကစားဘူးလားအေးအဲ့ဒီမှာတခါလည်းပဲအမလဲခါလည်းခြေတော်လေးရွရွရွရွနဲ့လေတခါလည်းဟမ်ငါမောင်းရိုက်မှငါရောင်းမှအေးဆိုပြီးတော့လေဟမ်အဲ့ဒီမှာတခါတည်းမနာရမနာရခုတလို့ယောဂီကလည်းပဲအခုဇင်ညာသလားထိုင်ဇင်ညာထိုင်အေးအဲ့ဒါအမတ်တရားတွေမလွတ်တန်းကိုအထုတ်မှတဲ့ တို့တရားအထုတ်တယ်ဆိုတာမိန်းကလေးပြောပြောရင်ကြက်ထုတ်ပြစ်တာနဲ့တူတယ်ကြက်ထုတ်ဒီဘက်အဖွဲကကြက်ထုတ်လို့ခြေတော့နဲ့ညဖတ်သူပြစ်လိုက်ဟိုဘက်ကပုတ်နဲ့မိရင်အရှုံးလားအနိုင်လားအနိုင်လွတ်ရင်အော်ယောက်ျားလေးများကြတော့ကြီးသားရိုက်တာနဲ့တူတယ်ဘာနဲ့တူဒုတ်တူလေးကိုကျင်းနှကန်းတင်ပြီးတော့တရောင်လောက်ရှိတဲ့ဒုံလေးနဲ့ကော်ပြီးတော့ပတ်လိုက်ခိုးဘက်ကဖတ်ဆိုမိရင်ဘာပါလဲနိုင်တာလွတ်သွားရင် အဲခုလည်းမြင်မှုကြားမှုဖောင်းမှုပိတ်မှုကြွားမှုလမ်းမှုချမ်းမှုယောဂီဖက်ကနေဖက်ကနေဖက်ကနေမိရင်အဲ့ဒီယောဂီကနိုင်တာပဲဟောတော့ဟောဗျာဟောတော့ဆိုရှုံးတာပဲအဲ့ဒါပဲအမတ်လွတ်နေရင်ဘာဖြစ်တော့အေးကြည်သာယထာနဲ့တူတယ်ကြက်ထုတ်ပြစ်ထာနဲ့လည်းတူတယ်မှန်ရလားဟန်ချင်းကြီးရတယ်အခုဘယ်ကစားနည်းဖြစ်ဖြစ်ပေါ့ဗဒမင်နာရိုက်ထားတွေဗာလဲဗောလီဘောတို့ဘတ်စကတ်ဘောတို့ဟုတ်လားအဲ့ဒါဟန်ချင်းကြီးရတယ်ကိုကအထယောဂီကအမြဲတမ်းဟန်ချင်းကြီးရတယ် သဘောပါဗလားအေးအဲ့ဒီလိုအာထုံမှရမှာတဲ့ဂိုက်တော်ပါပြီဒါကြောင့်အခုနှစ်ပေါင်း80မအိတ်တာဘယ်သူလဲဒုလေတူရဒုလိုရအိတ်မပြောရင်ယောဂဖြစ်တော့မယ်ဆိုတဲ့အစွဲကြီးကဘယ်လာအခုရှင်ပါကုလမအိတ်တာနှစ်ပေါင်းဘယ်လောက်လူဘဝကအသက်80တံဝေကညာယယဟန်ပြုပြီးတော့အာရုဒ္ဓကတိပါဟိနေဝနှစ်ရက်သုံးရက်အာထုံရနေယဟနာဖြစ်သွား အဲ့ဒီကနေနှစ်80မိုက်ဘူးတဲ့မအိလို့များအသက်တော်ရရဲ့ရှင်မာကုလအသက်တော်တယ်မဟုတ်လားအခုရှင်မာကုလဘာဖြစ်တော့ဘုန်းကြီးတို့ဂေါရမမြတ်စွာဘုရားလက်ထက်မှာသူအသက်ရှည်ဆုံးသူအောင်ရှင်နုရုဒ္ဓ150သူအောင်ရှင်မကတ္တဗရှင်အာနန္ဒ150အဲ120ဝိသခ120အေးကျန်တဲ့ပုဂ္ဂိုလ်ကတော့190 85 40နဲ့သွားတာပဲ။ အဲ့တော့ဂေါတမဘုရားသာသနာတော်လက်ထက်မှာအသက်အရှိဆုံးဘယ်သူလဲဒါကိုထောက်ထားပြီးတော့တက္ကရာများကဒုသာသနာမှာအသက်200ထက်ပိုရှိတဲ့လူမရှိရဘူး။ခင်ဗျားတို့ကအခုအသေးအတွက်ရှိနေဟိုဘဘကြီးကဟိုဘိုးဘိုးကြီးကဟိုဖီဖီကြီးကဘလောက်နဲ့ဘလောက်နဲ့ဆိုတာအဲ့ဒါလိန်စားတာ။ဒီမှာအသက်20တဲ့အသက်200တဲ့ပိုရှင်ရမှမရှိဘူး။သူတို့က300ပြော400ပေါ့။ဟိုခေါင်းမီးယုံကောဝီရာကအသက်1400ရှိပြီတဲ့။ဘလောက်နဲ့။ 1400ရှိပြီတဲ့ခေါင်းမူးချင်းချုပ်ပြီးတော့ကောဝိရလေကြားရတာဟုတ်တာမဟုတ်တာတော့မသိဘူးအမြဲတမ်းခေါင်းမူးချင်းချုပ်ထားတော့နောက်လူကမသေးချာလို့ပေါ့လေသက်ဆိုင်ရာအဲ့ဒါခေါင်းမူးချင်းဆွဲဖွင့်လိုက်တော့မျက်နှာဖုံးကြီးနဲ့နဲ့မျက်နှာဖုံးချုပ်လိုက်တော့မိမကြီးတဲ့နာနာရှိခိုးရမိမရှိခိုးသွားမချူဘာမှလည်းမသိမဲနဲ့ရမ်းရမ်းပြီးတော့ဘယ်ကူတော့ညာကူတော့ဆိုတာလုပ်နေကြကိုလည်းဘာမှသိတာမဟုတ်ဘူးသူကအသက်တရဒါ1400ရှိတယ်တဲ့ အဲ့တော့တို့သီဘောမင်းပါတော်မူသွားတာဘယ်လောက်ရှိပြီလဲနှစ်100မဟုတ်လားအဲ့ဒီတုန်းကအင်္ဂလိပ်မင်းနေလာတော့သူ့ရဲ့အတတ်ပညာနဲ့နိုင်အောင်လုပ်လိုက်ပါတာအခုမှအောင်လာနယ်မှာသွားပြီးဒုတ်ပြီးဓာပြီးဆိုပြီးတော့လုပ်တယ်တော်တော်ရည်စရာကောင်းတဲ့ဟာတို့လူတွေကဘာမှနားမလဲတော့အဲ့ဒါဥက္ကဝိရဘုံကြီးကိုလေးချိတ်ချိတ်ထားလိုက်ကြတာမန္တလေးလူတွေကကိုကဖွင့်ပြောတာတရားဝမဆုံးသေးဘုံကြီးခဏနေအောင်နော်ဆိုပြီးကလထိုင်နဲ့ဖြုတ်ချပလိုက်ဒီလိုကိုတတ်တည်ပြောင်းသွားတယ် အတိပဲမရှိတဲ့အလုပ်တွေရှောက်ရှောက်လုပ်နေရရင်ကြာရင်တော့ပျက်စီးကုန်တော့မယ်ဂိုင်းတော်ပြီဗျာဒါကြောင့်အေးမအိတ်လို့သာအသက်တူရရင်တော့ရှင်ဘာကူလဟာအသက်အတူဆုံးဘွဲ့ရမယ်အခုဘာဖြစ်လဲအသက်ရှိဆုံးဘွဲ့ရတာတို့များသွားပြန်တနေ့တနာရီမိနစ်20ပဲအိတ်တယ်ဘုရားဘလောက်အိတ်တော့အဲ့ဒါပုံမှန်နေတာပဲအေးတနေ့ကုန် အဲ့ဒါယဟန်သံဃာတော်တွေကအဲစာသင်ပေးတရားပြတရားဟောညနေ6နာရီက10နာရီထိလူတွေကိုတရားဟောတရားပြလူတွေပြန်သွားတော့နတ်တွေကည10နာရီကနိုင်ရွယ်နှစ်ချက်ထိလာနတ်တွေကိုတရားဟောတရားပြအဲ့ဒီနိုင်ရွယ်နှစ်ချက်က3နာရီ20အထိတနေ့တာပင်မနာလမ်းလျှောက်တော်မူတယ်3နာရီ20က4နာရီ40အထိချိန်ဆက်တော်မူတယ်တနာရီနဲ့20 ၄နာရီ၄ချက်က6နာရီတိကျွတ်တိုက်တဲ့တတ္တဝါဘယ်နေရာပဓာနာရှိသလဲမဟာကရုဏာတော်ကိုယ်ရက်နဲ့ဖမ်းတယ်ဒါ24နာရီဘုရားရဲ့အလုပ်ချိန်ပဲဟုတ်ပလားအေးအဲ့ဒါလေးတွေသတိထားတို့လူတွေကအဲ့အိမ်နေနေလိုက်အိမ်မပြောင်းယောဂရမယ်ဆိုတဲ့အစွဲကြီးကအဲ့ဒီစွဲကြောင့်ကရမှာတကယ်ယောဂကတော့မရပါဘူးဘုန်းကြီးတို့မာဇီဟိတ္တမှာအမေရိကမစ္စတာဒူဘောဆိုတော့45ရက်မိတ်ဖူးအထုတ် တဏ္ဍမူသားပါပြီရွှေဆောင်ဆရာတော်တို့နှစ်ပေါင်း30ဘုန်းကြီးတို့ကတော့တညတော့နေဘူးတဲ့ဘုရားစုမိုးချိုးပြက်အတုဆုံးကလည်းတညတော့အဲ့ဒါမိုက်ဖက်အတုဘူးသွားတယ်အေးအဲ့ဒါပဲတို့ပေါက်ညာဇကပုံကဗါတဲ့သွားပါများခยีရောက်မေးပါများပြီးတော့မအိပ် ဟောပါပြီဘယ်လိုနေလို့အသက်ရှင်တာတော့မအိပ်ဖဲနေတာမအိပ်ဖဲနေသူအိပ်တယ်ပေါ့အိပ်တယ်ဆိုရင်ငကားပေါက်ခံလို့သေတော့ခေါ်သွားမယ်အဲ့ဒါမအိပ်ဖဲနေ အသက်ရှင်အခုမအိပ်မနေအသက်ရှင်ဆိုတော့မအိပ်ဖဲမနေဘူးဆိုတော့အိပ်တာပေါ့သူစကားပုံတွေကတော်တော်ကြွားကြတယ်ဖအေးကျော်ဘာလွမ်းတော့ဖအေးကျော်ဘာလွမ်းတော့ တွေးတော့လွမ်းတဲ့မအေးကြောမှတွေးတော့လွားရမှာဖအေးကြောရင်ပထွေးပဲလွားမှာပေါ့အဲတို့လူတွေအဲ့ဒါအသုံးနှုန်းတွေကမအေးကြောတွေးတော့လွားတယ်ဘယ်ဟုတ်မှမအေးကြောမိတွေးလွားတယ်ဖအေးကြောမှပထွေးလွားတာကိုင်းသာစမ်းပြီလို့ပြောတာပါအေးအဲ့တော့ပရိသတ်ရေဒီမှာရှင်ပါကုလသည်လူဘဝကနှစ်80နေတဲ့နောက်ယဟန်ပြုနှစ်ရက်သုံးရက်အထုံးနေယဟနာဖြစ်နှစ်80ကြာမအိပ်ဘူးဒါကြောင့်ဆို နေပေါင်း80မအိတုကတော့တူသာရှိတဲ့ရှင်ဘာကုလာတသက်မအိတုရှင်မာကတပရှင်နာလက ရှင်နုရုဒ္ဓတသက်လုံးမအိတဲ့ပုဂ္ဂိုလ်ဘာနာပါဘယ်သူတွေပါလဲရှင်မာကတပရဲ့ ရှင်နာလကရဲ့ရှင်နုရုဒ္ဓရဲ့အဲ့ဒါကတော့ယဟန္တာဖြစ်တဲ့နောက်မအိဋ္ဌာကိုပြောတာအဲ့ဒီထဲမှာထူးခြားတာကနာလကပฏิပဒါဘုရားတဆူမှာတပါးပဲဖြစ်ရဒါလူလူတွေကြားဘူးခဲ့နာလကပฏิပဒါသူကတဏီယာတစ်တပင်တတော့တညာပဲအိပ်ရနှညာအိပ်ရင်ဒီတော်လေးကအိပ်ကောင်းလား အေးဘူးမြတ်တာတွေပါညာတယ်တာယာမှာဆိုလို့သူ့ဘုရားဘုရားကြီးကကမ္မထာယူသွားတဲ့ကတခါတည်းတဏှာတညာဣရိယာရှုမှရှုမှသွားတာခုနှစ်နှစ်လည်းပြည့်မြတ်စွာဘုရားရှိရဘက်မျက်နာလက်လက်အုပ်ချပြီးတော့ပြိဋိဘံဆရာနာဖြစ်ပြိဋိဘံဆံရအဲ့ဒါနာလကပฏิပဒါသူလည်းပဲဘာပြောပြောတစ်သက်လုံးမိတ်တာပဲမှန်ရလားဟောဗျာတခြားလူတွေမထောက်ခံမမှန်ဘူးလားမှန်ပါ အဲမနဲ့စကားမပြောတဲ့လူတွေအတွက်ထမင်းပွဲမပြင်းနဲ့မသာမရည်ရာကခိုးခြင်းနဲ့အမှန်မခံရရင်ထမင်းစားမဝင်မှုတဲ့အေးအဲ့ဒါပဲအဲ့တော့ရှင်မကသဗ္ဗကိုရောကြီးကအသက်120ရှိတယ်ရှင်အနုရုဒ္ဓကအသက်150ရှိတော်မူပါတယ်မအိပ်ဖဲနေလို့သာတိသာတိကြသရံဆိုရင်တော့တို့နေပါဦးမလားကြံပါဦးမလားအဲအဲ့ဒါပဲ ဒါကြောင့်တသက်မအိတုရှင်မာကသပရှင်နာလကရှင်နုရုဒ္ဓအဲထာကြောင့်အတုယူဇံကျိုးပံယောဂီယာအခု6ရက်ကြံသေးတယ်ဘယ်နဲ့တော့မအိဖဲအထုရရင်မကောင်းဘူးလားမကောင်းပါဗျာ ဘုရားသူမိုးကြိုပြစ်မကောင်းပါဘုရားဟုတ်လားအေးအေးအဲ့ဒါလေးသတိထားဗျာကဲခொနကကိုရောလေးရသော်ဗျာထံကလှုပ်ပြီးကမ္မထံတရားနာယူပြီးတော့သူဘဝအဝိဒ္ဓမှာသွားတာရဲ့ရတာရဲ့ထိုင်နာရဲ့ဒါပဲနော်ဣဒ္ဓဣရိယဘုသူဘဝဗိဒ္ဓနဲ့ကဖြတ်လိုက်ပြီ သွားမယ်ရမယ်လားထိုင်မယ်အဲ့ဒါပဲမှတ်တယ်အိတ်တာမမှာဘူးပြေးတာအဲ့လိုမအိတ်ဘဲနဲ့ခုနကဘုရားကမနဲ့အာယုဇာနေစာစားခွင့်ရှိတော်လည်းပဲပမာဒဘာယတာယမိလျော့မှာအရာပြောယောဂီပြောပြောရင်အမတ်လွတ်မှကြောက်တဲ့အတွက်ဒါကြောင့်သူကဆုံးတနတ်ပဲစားတယ်။ဆုံးပါလို့သားအိတ်ထားကလုံးဝမအိတ်ဘူးဆုံးလေးကတနတ်သာစားတယ်တဲ့ အသွားလိုက်ရတာရလိုက်ထိုင်လိုက်သွားလိုက်ရလိုက်ထိုင်လိုက်အဲ့ဒီသုံးမျိုးနဲ့ပြင်မှတ်တာအဲ့လိုမှတ်တဲ့အခါကျတော့အပ္ပဟာရတာယအစာအာဟာရနေတဲ့အတွက်တာယောင်နဲ့ပရိသတ်ရေရှင်ကမေရှင်ကမမနောဝရှင်ကမနာဂောတိယံသီသေစီရထပိတဝါအာလမဓမ္မနိတယဝါ အလင်္ကတဓမ္မသတ္တိဓမ္မဒေသင်တော်ဝါကာလံကရောတိသောပိဒုရကာလံယေဝကရောတိနာမ။နာယုတ်တကရာကြီးကပြောပြ။အဲ့ဒါဘာပြောတာလဲ။ဒီတဲ့သွားရင် အထုတ်၍သေသောဖြစ်စေသေသည်ဖြစ်စေတဲ့ဓမ္မမဟုတ်ရင်းညာဥမာတကယ်ပြင်ကိုမိပြီးတော့ သင်္ကန်းအခေါင်းမောမှာသင်္ကန်းအဝတ်တပတ်ကလေးတင်ပြီးတော့အထုံရင်သေတော်၎င်းဓမ္မမုံထိုင်ပြီးတော့ရှုမှတ်၍သေတော်၎င်းဓမ္မမုံရင်အိတ်လျက်ရှုမှတ်၍သေတော်၎င်းဓမ္မမုံအခုလိုတန်ဆာချင်းထားတဲ့ဓမ္မပလင်မှာတရားဟောရင်သေတော်၎င်းဘယ်နှမျိုးအဲ့ဒီသေနည်း၅မျိုးဟာတဲ့ဒုရသမိယေဝကာလံကရောတိနာမ ဒုရသမေယေဝတာဝန်ချင်းအတွင်း၌သာလင်ကာလံကရောတိနာမသေတိမိဤအဓိပ္ပာယ်ကတာဝန်ချီသောသေခြင်းဘာတယ်လဲအေးတာဝန်ချီသောသေခြင်းအဲ့တော့တို့နိုင်ငံတော်မှာ အလုတ်ခွင်မှာတစုံတစ်ခုထိခိုက်လို့သေရင်ကရုဏာကြီးရအရာပြောပြောတော့ရောကြီးပေါ့အလုတ်ခွင်မှာတစ်ထပ်တို့ဓာတ်တို့ဘာတို့ဖြစ်စေပေါ့တစုံတစ်ခုအလုံးနေတော့ထိခိုက်ရင်သူဘာကြီးရတယ် ကရုဏာကြီးယောကြီးရတယ်အခုလဲယောဂီကတရားအထုတ်ရင်သိရင်ကရုဏာကြီးယောကြီးရတယ်ဗျာဒါကြောင့်ခုနကယဟန်တော်လေးကသူဘဝအဘိဓမ္မာပါပါလေအိတ်တာကိုပယ်ထမအိတ်ဖဲနဲ့ဆိုပြီးတော့သွားခြင်းရချင်းထိုင်ခြင်းအဲ့ဒါလို့တဲ့ပြောင်းလဲပြောင်းလဲပြီးတော့အမှတ်တဲ့အခါကျတော့ဟောအပဟာရတာယအစာကလည်းဆုံးနှထမှာတထတာသာ အိတ်ကလည်းမအိတ် အဲ့လိုမအိပ်တဲ့အခါကျတော့ဘုန်းကြီးတို့နှလုံးသားကလေးမှာစက်ကူပါလေးတစ်ပွက်အမေပါလေးဖုံးထားတာရှိအဲ့ဒါကိုလေးသင်းတုံးနဲ့လေးထမြောင်းနဲ့နှမျိုးရှိဘယ်လိုပါလဲလေးသင်းတုံးဆိုတာကအဲ့ဒီနှလုံးသားဖုံးထားတဲ့စက်ကူပါလေးဟာလေးကိုတကားတဲ့လေးသင်းတုံးလေးကဖြတ်လိုက်လို့အဲ့ဒါသေးတာလေးသင်းတုံးဖြတ်ပြီးတော့သေးတာ လေးတစ်မြောက်ကြတော့နှလုံးသားဖုံးထားတဲ့ဟာလေးကိုချွန်းချွန်းလေးလေးရသွားထုတ်ပြီးတော့ပေါက်ပြီးတော့သေတာကို လေးတစ်မြောက်ထုတ်ပြီးတော့သေတယ်လို့ဟောတယ်လို့ရှိတယ်အခုကိုရောလေးကအစာအာဟာရကလည်းနဲတယ်အေးကလည်းနဲတဲ့တွေ့တာကြောင့်အဲ့ဒါပရိသတ်ဤတရားအထုတ်ရင်မဲ့နှလုံးသားဖုံးကထားတဲ့အမေပါကလေးကိုလေးသင်းနှုံးဖြတ်ပြီးတော့သေသွားတယ်ဗျာကိုရောလေးတရားသေအောင်ကိုအာထုတ်တာ ကိုတော်လေးဘယ်လိုအထုတ်ရှိကျူတိုက်တယ်လားမရှိကျူတိုက်ဘူးလားဒါဖြင့်ကိုကိုကိုပြန်ကြည့်တော့မကျူတိုက်လက်ပြန်တမင်းမကျွေးတော့ဘူးလကားကုံတာပဲဖတ်တယ်တနေ့နှစ်သိန်းကြီးနဲသလားလို့ဟမ်အေးအဲ့ဒါလေးသတိထားဗျာအဲ့ဒါကြောင့်ဘုန်းကြီးတို့တရားတော်များ သေးခြင်း၅မျိုးတနည်းအသေးကောင်း၅မျိုးပေါ့အသေးကောင်းဘယ်နှမျိုးအဲ့ဒါလေးကိုတဲ့နမူနာယူရအောင်ခုနပါဠိရွတ်ပြပြီဆိုဈဉ္ဉံသွားမှသေသောလအမြတ်သေးခြင်းတာဝန်ကြီးဈဉ္ဉံသွားရင်ရှုမှတ်ပြီးတော့သေသွားရင်ဘာလဲတော့မြတ်သောသေခြင်းတဏီအသေးမြတ်တယ်လို့ခေါ်တယ် ဆိုဈဉ္ဉံသွားမှသေသောလအမြတ်သေးခြင်းအမြတ်သေးခြင်းတာဝန်ကြီးရာ၍မိမှသေသောလအမြတ်သေးခြင်းတာဝန်ကြီးရာ၍မိမှဧသပင်နာယံတိုင်ပေါ့ဗျာ ရပြီးတော့အဲ့ဒီလိုလေးမှတ်တာဆိုရ၍မိမှတ်သေသောလအမြတ်သေးခြင်းတာဝန်ကြီးရှင်ညာဥယထိုင်၍မှ အမြတ်သေးခြင်းတာဝန်ကြီးအဲရှင်ညာဥမှာဟလား အေးထိုင်ပြီးတော့အဲ့ဒါခေါင်းမသင်္ကန်းလေးလူဆိုရင်တစ်ပတ်ကလေးပေါ့နင်းလေးပါလေးမကြအဲ့လိုထားပြီးတော့ရှုမှတ်ရင်သိရင်ဗါတဲ့တာဝန်ကြီးတော်သိခြင်းဝါမြတ်တော်သိခြင်းဝါအသေးကောင်းခြင်းဝါအလောင်းလှခြင်းလို့ခေါ်သည်မှန်ရလားကိုင်းဆိုလိုက်ရင်ညာဥယထိုင်၍မှမြတ်သိခြင်းတာဝန်ကြီးမြတ် အိယာနေယလျောင်း၍မှအမြတ်သေးခြင်းတာဝန်ကြီးအိယာနေယလျောင်း၍မှအမြတ်သေးခြင်းတာဝန်ကြီးပရိသတ်မြတ်ဟောတရား အမြတ်သေးခြင်းတာဝန်ကြီးပိသမြဟောတရားအမြတ်သေးခြင်းတာဝန်ကြီးဘယ်နှမျိုးလဲဈေးညာသွားရင်အမတ်နဲ့သေရင်မြတ်သောသေခြင်းရ၍မီးပြီးတော့မတ်လို့သေရင်မြတ်သောသေခြင်းဈေးညာဥမာထိုင်ပြီးတော့မတ်သေးရင် မြတ်သောသေရင်အိယာထဲမှာရှုမှလို့သေရင်မြတ်သောသေရင်တရားပလင်ပေါ်မှာတရားဟောရင်သေရင်အေးဒါကြောင့်ဆိုလိုက်သေခြင်း၅မျိုးမောကွန်းထို့ခေါ်ယူသည်တာဝန်ကြီးသေခြင်း၅မျိုးမောကွန်းထို့ ခေါ်ယူသေးခြင်းတာဝန်ကြီးအေးခုနကကိုတော်လေးအစာရည်သားကနဲအေးရင်ကနဲတဲ့တွေ့တာရောက်တရားအထုတ်ရင်ဘာဖြစ်သွားလဲပြန်တော်မူသွားတယ်တဲ့ရာဓုရသမိယောကာလံကရောတိတာဝန်ကြည်သောသိခြင်းဒါကြောင့်အလုတ်ခွင်မှာတစုံတခုထိခဲ့ပြီးတော့သိရင်ဘာရတော့ ကရုဏာချင်းရတယ်ရောချင်းရတယ်ဗျာအဲ့ဒါကြောင့်အခုကတမက်တဖို့ तू မတည်သေးဘူး तू လိုကိုလိုမယင်မတပေးသွားတဲ့အတွက်ဒါရောက်ဧသောသွန်နာကနကဝိမာနေသွန်နာဓွာရီတဲ့ဟောတုရတုရနောဝိယနိဗ္ဗတိဒေဝဗုဒ္ဓဟုတ်တော်နိဗ္ဗတိအဲ့ဒီကိုယ်တော်လေးလူပြေကတရားအထုတ်ရင်သေသွားတဲ့အခါကျတော့ရွှေဘိမှန်ကြီးရဲ့တကားအနိမ့်မှာ ရွှေတိုင်ကြီးထောင်ထားတဲ့ကဲ့သို့နတ်သားကြီးသွားဖြစ်တယ်။ဘာဖြစ်လဲ။အဲ့ဒါဘာချေးရတာလို့ကရုဏာချေးရတာတရားအထုတ်ရင်တည်လို့အပေကလွတ်သွားတာ။ဒါဟာသူမြတ်သော သူဂတိဘဝရ။မှန်ရလား။ကဲဘယ်နဲ့တော့တည်တဲ့အခါဘာလေးနဲ့တည်ကြမယ်။အမအမကလေးနဲ့တည်ကြမယ်။ဘာနဲ့တည်ကြမယ်။ အေးအဲ့ဒီအမှတ်ကလေးကိုမမေ့အောင်အခုဆွဲထည့်ထားရတာမှန်ရလားအေးအမှတ်နဲ့သိရင် အမြတ်သောသိခြင်းများတာဝန်ကြည်သောသိခြင်းများပြီးတော့ကရုဏာကြီးရတဲ့သိခြင်းအေးအဲ့ဒီမှာတကားတဲ့ရွှေဘိမှန်ရွှေတကားကြီးရဲ့နေမှာရွှေရုပ်တွင်ကြီးကဲ့သို့ရွှေတိုင်ကြီးထောင်ထားသလိုသွားပြီးတော့အဲ့ဒါနတ်သားကြီးဖြစ်နေတယ် မျက်စိကတော့မိတ်ရက်ပဲလူဘဝကအရှိန်ကမသေးသေးဘူးလူဘဝကဘာလုံရင်သေးသွားတရားရှင်းမရင်သေးသွားကတော့မျက်လုံးကတော့မိတ်ရက်သူကိုယ်သူနတ်သားဖြစ်နေမှမသိဘူးဘိက္ခုနိမညဘာဝတဲ့မညမှန်တော့ယဟန်လို့ပဲသူကထင်းနေအဲ့လိုနဲ့သူကဩအမှတ်တရားလေးတွေပေါ့ဒါကြောင့်သူနတ်ဖြစ်တယ်ဆိုတဲ့အသိကနောက်ကြသေးရဲ့အမှတ်တရားကအရင်ပေါ်လာတယ် ဘောပေါက်လားဗျာအေးသိပြီးတော့ဝမ်းမြောက်စရာကောင်းတာအတုယူစရာကောင်းတာအဲ့လိုသမီးရှင်မနေတော့မှအဲ့ဒီဗိမာန်မှာဒီနတ်သားအလာကိုစောင့်နေတဲ့နတ်သမီးကတထောင်ရှိနတ်သမီးပေါင်းဘလောက်အေးကိုကိုရေခဏိလာမန္လာဆိုနဲ့ပြန်လာမန္လာဆိုဆိုပြီးတော့မျောနေကြတာလေအဲ့တော့တကားရှိမှတကားတဲ့နတ်သားကြီးလည်းရောက်လာ ဝိမာနသာမိကိုအာဂတောတိဒါဒီဝတတို့တထောင်သောနတ်သမီးတို့သည်အမကံငါတို့ယူဝိမာနသာမိကောဟောဒီဗိမာန်ပိုင်ရှင်ဖြစ်သောဒီဝဘုဒ္ဓနာသာသည်အာဂတောရောက်လာပြီနတ်သမီးတထောင်မျောလင်းကြီးကြီးစွာနဲ့မျောနေတော့အဲ့ဒီနတ်သားလေးရောက်လာတော့ဟာအာဝါရိယဆိုပြီးတော့သူတို့နေရာတွေကအရှိုးရှိုးထွက်အရှိုးရှိုးထွက်လာပြီးတကားလားရမဟိတမနန္ဒီတဲ့ နန္ထုနတ်သားလေးကိုရမဟိတ်တမပျော်မြူးရွှင်ပြစေကုန်အားအဲ့ဒါနဲ့တခါတည်းနတ်သမီးတွေပေါ့ဗျာဘသူတွေပါလဲသုရတိနာရဏီမသကိနာမဟာလာဘီဘီမလီလာဒေဝီပြောကာရိုက်တာဇတ်ဆောင်မှမသိရင်ဒီဇာလန်းဘယ်လို့မှပြသားမှာမဟုတ်ဘူးသုရတိနာရဏီမသကိနာမဟာလာဘီဘီမလီလာဒေဝီပြော အေးအဲ့ဒါပဲအေးအဲ့တော့အဲ့ဒီနတ်သမီးတွေကစောင်းရင်ပတ္တာဒုရိယတွေနဲ့ထုတ်ပြီးတော့နတ်သားကိုဖြေပြောကြတဲ့ပတံကျေမင်းသောတံကကျေဒီပိတံနေရဝိနာဓမ္မာယဝတောယောနာပါရိနာသုတောနုဒိဋ္ဌတာရုနောဒုပရိသနားလဲလားဘုန်းကြီးလည်းရဟန်းတုတ်တာဘုန်းကြီးကလူပဲနတ်မှမဟုတ်ပဲနဲ့ဟုတ်လား အဲ့ဒီလိုရှုရတိဆိုတဲ့နာသမီးကဆိုတော့နာရဏီဆိုတဲ့နာသမီးရလည်းအာရမကံဗီမာနာချာရာနိဣမာနိတုံရှံဟာရိကြဘာနာနိဘဗံဇရာရိယမာတတေပပရံညောသမန္တတောဒိဗ္ဗာကြဇတဝါကြံတေယောနေတာရိသံဒီမနုဿလောကေဟိမတယောနာတပောခရောဇီယောအဲ့ဒါနာရဏီကဆိုတာ အဲတော့မသကိနာကလည်းပဲအကြမကမာရတနောဘောတနောဒီလောစေယီကိုတိအာသာဩဘိနနယသောယောတေယောဟာလူကောနာတောဟာလူကောနာတောကောရုဏစိတ်နုစေဘရောယောဘသူအားဆိုတာမသကိနာဘယ်ဆိုရတီတော့ဒီတယောက်တည်းပဲသိတာ စူရတိပြီးသွားပြီနာရဏီပြီးသွားပြီခုကမသကိနာအေးအဲ့ဒါလို့ဆိုတော့မှခုနကယဟန်မောကတရားအထုတ်ရင်သေတာတဲ့နတ်သားကြီးကဝိဟာရံအာဟိန္ဒနာမတုဂမဩဒီမိမကြီးပွဲကြည့်ပြီးပြန်လာကြဟန်တူတယ်တဲ့သူကသူ့ကိုသူပါတယ်နော်ယဟန်လို့ထင်နေတာကို အေးအဲ့ဒါနဲ့အိန္ဒြေပြတ်မှဆိုတဲ့ပြင်သူ့ရဲ့နားရဲ့ကိုယုံကြီးကိုသင်္ကန်းကြီးတစ်ဖွဲ့သူကပြင်ပြီးတော့တင်လိုက်သူ့ကိုယုံကြီးကိုသင်္ကန်းတစ်ဖွဲ့ဆိုတဲ့နားရဲ့ကိုယုံကြီးကို ပြင်ပြီးတော့တင်လိုက်အဲ့ဒီလိုပြင်ပြီးတော့တင်လိုက်တင်လိုက်တဲ့အခါကျတော့မှနာသမီးတွေကဟေးကောင်မတို့ရေတယောက်တည်းရောက်လာတာအလွတ်ခံလို့တော့မဖြစ်ဘူးတော့ဧကနာဒီနာသာ ဘာကနထနတ်သားနဲ့တူတယ်ပါတယ်ဘာကနာထဘာကဖုံကားကကြီးနာကနတ်ထကထွက်ဖုံကြီးနတ်ထွက်လူထွက်တာမဟုတ်ဘူးလေနတ်ဖြစ်လာတာအဲ့တော့ဘာဖြစ်သွားလဲဖုံကြီးနတ်ထွက်နဲ့တူတယ်တဲ့အဲ့ဒီမှာမသကိနာလေးကအကြမ်းမညာမနဲ့ဒီလိုလုံးလို့တော့မဖြစ်ဘူးဆိုပြီးသဗ္ဗကာယိကအာရတန္တတဗုရတောထပိတု သဗ္ဗကာယိကအဲ့ဒီနတ်သားကြီးရဲ့ခန္ဓာတကိုယ်လုံးကိုပေါ်လွင်စေနိုင်သော အာရတမှန်ကြီးကိုတတ္တထိုနတ်သားဤပုရတော်ရှိ၌ထပရိန်သူထောင်ထားလိုက်တယ်ကိုလုံးမမှန်ကြီးတကားလည်းပဲနတ်သားရှိမှထောင်ထားလိုက်တာအဲ့တော့ကိုလုံးမမှန်ကြီးဆိုတော့ဒီနတ်သားကဘလောက်ခန္ဓာကိုကြည့်တယ်လဲဆိုရင်3မိုင်လောက်ရှိတယ်ဘာပါလဲနတ်ရဲ့ခန္ဓာကိုဘလောက်ရှိတယ် အဲသုံးမယ်လောက်ရှိတယ်နဂရောတွေအဲ့ဒါကြောင့်နတ်နဲ့မင်္ဂလာဆောင်ကြတာလားတော့မသိဘူးဗျာကဲအေးအဲ့လိုဆိုပြီးတော့ခါလည်းပဲသူ့ရဲ့ဒီနတ်ရဲ့အဟောတသာဓွာရီယာတွေကြောင့်မှန်နဲ့ရက်ပြီးတော့အဲ့ဒီမှာပြိုးပြိုးပြက်ပြက်အယောင်တွေလက်လက်လက်လက်ထွက်လာထွက်လာတဲ့အချိန်ကာလကြာတော့မှသူကမျက်စိဖွင့်ကြည့်လိုက်တော့မှန်နဲ့မှဘာရည်ကြီးထင်လာတော့ နတ်သားအရေးကြီးထင်လာတယ်။ဘာရေးကြီးထင်လာတယ်။အဲဒီမှာဘေးမှာသားငဲကြည့်လိုက်တော့နတ်သမီးပေါ့တထောင်ဒါပေမဲ့နတ်သမီးလို့ तू မသိဘူး။အေးဧကနရန်ကုန်ကဟာမတွေလို့ तू ကထင်တာကိုဘာလို့သဘင်ကကောက်လို့ကောက်တွန်းလို့တွန်းလိန်လုံးလိန်ဘာယာချလို့ချတရဲမာကြီးတွေလို့တဆေမာကြီးတွေလို့အင်ကြီးရလည်းတိုးလို့တွဲလောင်းဘောင်းမီရလည်းဆုပ်ဆုပ်ပြပြဟုတ်ပလား အေးအဲ့ဒါကြောင့်သူ့စိတ်တွေတဆေးချင်းပြီးတော့လန့်သွားတယ်။ဘာဖြစ်သွားတယ်။အေးလန့်သွားတယ်လေဗျာ။အဲ့ဒါနဲ့ဟာမဖြစ်ဘူး။ဒီတဆေးကဝေတွေချားတဲ့ကငါလွတ်အောင်ဘယ်လိုလုပ်ရပါမလဲဆိုတော့အဲ့ဒါနဲ့ဖရာသရိယာပြေးပြီးတော့ခါတဲ့အလင်းအမြတကူနဲ့ဖရာစီလာ။နတ်မင်းကလည်းတထောင်ဆိုတော့ယောက်ျားလေးတယောက်တည်းအလွတ်မခံနိုင်ဘူး။ဟုတ်ပလား။ဒါကြောင့်တို့အခုယောဂီတွေမျိုးသမီးယောဂီဘယ်လောက် 40ကျော်မြို့သမီးယောဂီကအမျိုးသားယောဂီက20ပါမြို့သမီးက50နဲ့အမျိုးသားက12ယောက်မူးရင်ရှူအောင်ဒါလေးသိမ့်ထားပြကြားလားဟမ်ဒီအကောင်တွေပဲရောက်ကုန်မှမသိဘူးဟမ်အေးအဲ့ဒါဟိုလေးဘက်ဆဲတော့ပေါ်ပါလေအားလုံးကောင်းတော်သည်ခမောဆိုဘယ်ထဲမှာတော့ထောင်ထဲမှာထောင်ထဲကျယောက်ျားကြီးပဲဗျာအဲ့ဒီကျခွေးကောင် မဟုတ်တဲ့နေရာသွားပြီးတော့ဈေးကောင်းနေရလိုက်တာအဲ့ဒါနဲ့နတ်သားကတကားတဲ့သွန်နာ ပတာကံပတိလဘိသမိတိသွန်နာပတာက ရွှေစင်ရိတ်စုဖို့ပတိလဘိသမိတိရလိမ့်မယ်ရဲ့လို့ေမလောဝိယလက်ဝိသမာကဲ့သို့မူလကမုံထိန်နဲ့မုံလာဥစည်းကို လပတိရ၏အဲ့ဒီကဘာပြောတာလဲ လမ်းဝေးတကွန်ဆိုင်စုကြီးကိုရွှေစင်စုကြီးကိုရခြင်းလို့စတိတ်ခုံကျိုးဝိုင်းပေါ်မှာတက်ထိုးတဲ့လက်ဝေသမားမုံလာဥစည်းနဲ့ညားတယ်လို့ပဲသူကယဟန္တာဖြစ်ချင်တာသူကအခုဖြစ်တာကနတ်သားကိုင်းကြည့်တာမှန်းချက်နဲ့နန်းတော့ကိုက်ရလားသူသာမကိုက်ရှင်နေသူယောဂီရလေတရားအထုံးရင်ဒီအဖွားဖွားတို့နတ်သမီးလေးဖြစ်ရင်ကျင်တတ်တယ်မဟုတ်လား ကျင်နာပါလေငါသမီးလေးလည်းဖြစ်ရရင်တော့ဟုတ်လားအဲအဲအဲအဲ့ဒါပဲဟိုကကျင်နာရလားမကျင်နာဘူးပြိတ္တရဲ့အဲ့ဒါအကြောင်းငါဘယ်လိုလုပ်ရမလဲအာဟုရှာတော့မှလူပြေကဖရာကိုတရိယာလို့သူပဲပြေးတာဖရာဒီပြေးတော့နောက်ကဟာရီကအလွတ်ခံရလားအလွတ်မခံနဲ့အမျိုးသားလေး12ယောက်ရှိတယ်မူးရင်ရှူရအောင်တိမ့်ချဟုတ်လားချော့ထားနော်အေးအဲ့ဒါနဲ့နောက်ကလိုက်တော့မှ မြတ်စွာဘုရားထံလဲဟောက်ရောအဲ့ဒီမှာခါတယ်သူကမြတ်စွာဘုရားလျှောက်တော့တာပဲမှန်လားပါဗျာတဲ့ဟောဒီနတ်တစီမကဝီပေါင်းတို့ကဘယ်လိုပင်ချောင်းလုံးမှမမြင်သာအောင်သူတို့နဝေးရလင်းစွာသွားရမယ်ခရီးကအဘယ်ခရီးဖြစ်ပါသလဲမြတ်စွာဘုရားအဲ့ဒါလို့မေးလိုက်တော့ဘုရားကတကူးနဲ့ကြည့်လိုက်တဲ့အခါကျတော့ မိနစ်ပိုင်းအတွင်းမှာယဟန်တရားအထုတ်ရင်သေသွားတဲ့နတ်သားမှသိအဘိနိနာသီလနာကာရကောဟုတ်တဝအဘိနိနာသီလနာ228ပါးယဟမဝါကမပြည့်စည်သောသီလဖြင့်ကာရကောဟုတ်တဝလုံအားရှင်နတ်သားလေးဖြစ်နေတာမြင်တယ်သူဘယ်နဲ့သမီးနဲ့မှဘာမှမပြုသေးဘူးအဲဒါကြောင့်သူသီလဟာဘာတော့ လုံနေတယ်229ပါးသီလရှိနေတယ်အဲ့ဒါကြောင့်ဘုရားကတာမန်ယောဂီအသစ်ရောက်လာတဲ့ဆိုရင်သီလံပရိသောတေဟိဟဲ့မင်းသီလဆောင်တည်အောင်သမာဓိပါဝေဟိသမာဓိပွားလိုက်အောင်အခုတော့ဒီနတ်သားကယဟန်ဘဝကလာတာယဟန်ဘဝကလာတာဆိုတော့လူဘဝအသေးနတ်ပြည်ရောက်တယ်ဆိုတော့လက်ဖြောက်တီးတာကနောက်ကြသည်သေဆိုဖြစ်ပြီသေဆို အဲအဲ့ဒါတို့ဗုဒ္ဓဘာသာတွေကသေပြီးရင်အိမ်ထဲကလူခုနှစ်ရက်မထွက်ဘူးဆိုတာဘာလို့အဲ့ဒါမိစ္ဆာဒိဋ္ဌိအကောင်းကြီးမှမနေနဲ့သေပြီးရင်အိမ်ထဲအိမ်တွင်းကခုနှစ်ရက်မထွက်ဘူးတဲ့ပြီးတော့ဟိုရက်လဲဖို့ရဆိုပြီးတော့သွားပြီးတော့ကြီးစီလေးနဲ့သုတ်တန်ကိုမဖိတ်ဘူးလားအိမ်ကလူလိုက်လာရင်တော်ရဲ့ဗျာတခြားကတေးလီကြဘိုးများလိုက်လာအမေခါနဲ့ချွတ်ချွတ်ချွတ်ချွတ်ဆိုတော့အော်ဖီလာတာထင်ရဲ့လို့အောင်မေတာပေါ့ သုံးလလောက်ကြာမှပထွေးခေါ်လိုက်ရလို့သဘောပေါက်တာဒါကလည်းသမီးတွေအခန်းထဲကချွတ်ချွတ်ချွတ်ချွတ်ကြာတော့ဩသူတို့သမီးတွေအခန်းထဲသူတို့အဖေလာဟာတူရဲ့လို့အမေကအောက်မေတာပေါ့သုံးလလောက်ကြာမှသဘောပေါက်သွားခုခေတ်အစွဲတွေဒီတဲ့နဂရောတွေကလှုပ်ရှားသေးတယ်ကလေးများသိဟိုသုတ်တန်ကသိရွက်ကလေးနဲ့အိမ်ကဦးချမ်းွယ်လေးနဲ့ချိန်ွယ်လေးဟဲ့ဖဲဟဲ့ဖဲဟဲ့တွဲဟဲ့တွဲဟဲ့လက်ပြခွဲတာဆိုတာသူကဘာဆွမ်းရှိလို့လုပ်တာ ဒါလည်းတို့လူတွေကယုံနေတာပဲကိုင်းတာဒါကြောင့်သေဆိုရင်လက်ဖြောက်တီးလိုက်တာကနောက်ကြသည်သူ့ရဲ့ကုသိုလ်အကုသိုလ်နဲ့ဘဝအသစ်ဖြစ်ပြီးပြီလက်ဖြောက်တီးတာကနောက်ကြသေးတယ်ခုနှစ်ရက်နေဖို့နေနေသားတာအဲ့ဒါတို့လူတွေအစွဲတွေသတိထားကြမှန်ရလားအေးအဲ့ဒါတွေမချွတ်နိုင်သေးရင်တော့လွယ်သေးဘူးဗျကိုင်းတာဒါကြောင့်ပရိသတ်ရေးတဲ့အခု ရဟန်းဘဝကသေဆိုနတ်သားသွားပြန်အဲ့ဒါကြောင့်မြတ်စွာဘုရားသူ့ရဲ့သေခြင်းဟာမိနစ်ပိုင်းပဲရှိသေးတယ်တဲ့ရက်လမကူသေးဘူးဒါကြောင့်အဘိနိနသီလေနာ ကာရကောဟုတ်တော်အဘိနိနာသီလေနာနေယ29သွဲသောယဟန်သိက္ခာယဟန်သီလမပြည့်စည်သဖြင့်ကာရကောဟုတ်တော်ယောဂီနတ်သားလေးဖြစ်တယ်ဘုရားကမြင်တယ်ဒါကြောင့်သီလမင်း၆ဒီဥလို့တမာတိပွားများဥလို့ပြောတော့တန်းပြီးတော့က အလုတ်ပေးတရားကိုသာဟောတယ်။ဘာဟောတယ်။အေးအလုတ်ပေးတရားဟောတယ်ဆိုလိုက်သွားရထိုင်လျောင်းလက်ကားပြောင်းကောင်းကောင်းမှတ်၍နေကြလေလက်ကားပြောင်းကောင်းကောင်းမှတ်၍နေကြလေနိုးသည်ကစား တော်တော်အားကိုးရတာဟမ်တော်တော်အားကိုးရတာပဲမနဲ့မုံဟင်းကားတွေမြန်စားလိုက်တာခါတော့ကတော့တောက်တောက်တောက်တောက်တောက်နဲ့ကုန်တာပဲတရားကြတော့ကြမ်းကြမ်းနေတယ်ဆိုနိုးသီကစားအိတ်ချိန်ကြပေါ်သမျှယုတ်နံရှုပါလေပေါ်သ အေးယောဂီနာသားလေးဖြစ်တဲ့အတွက်ဒါကြောင့်ဘုရားကသီလတို့တမာတိတို့မွေးစရာမလိုဒါရိုက်အလုတ်ပေးတရားကိုဟောလိုက်အေးအဲ့ဒီနေရာမှာပါလေပြိဿရေရထောအကုသနောနာမဓမ္မစက္ကိတံယုတောမြတ်စွာဘုရားကယထာနဲ့နှိုက်ပြီးတော့ပြောတယ်အဲ့တော့ तू ကမေးတာကဒီနတ်သမီးတထောင်တို့မကြားရအောင်ဘယ်လမ်းကတိတ်တဆိတ်သွားရပါမလဲတဲ့ ရတောအာဟုသနောနာမဓမ္မသကိတန်ယူတော်တဲ့ဟောအာဟုသနောနာမစူးစူးဌာနပူပူညာစွာအတ္တမမိသောယထာတော်ကြီးတွေကသောရတောထိုယဟမဝါကသင်ကျင်စွမ်းစားကြသည်အဲ့ဒီဧကာယနာမလမဖြစ်ပါပေတည်းတဲ့ဗျတခြားမဟုတ်မင်းစီရမှာကမက်ခင်ယထာဘာယထာမက်ခင်ယထာ အေးမဲခင်ရထားစီးသွားရင်ဒီနတ်သမီးတစ်ထောင်လေးကလွတ်တဲ့နေရာကိုမင်းရောက်မယ်အေးချမ်းသာရတဲ့နေရာကိုမင်းရောက်မယ်ဓမ္မစကိဟိတံယူတော်ဓမ္မစကိဟိဝိရိယခိုင်ဖြီးဓမ္မစပိနကုရုဖြင့်တန်ယူတော်တတိတန်သာဖိကညာ၍ကောင်းစွာတတ်သင်အပ်သောရထောနာမပွင့်ပြီးပွင့်စေပွင့်အလည်းဖြစ် ရှင်ချင်းသောဘဂဝါရိယတို့ကောင်းစွာမသွေစီးသွားတဲ့မကင်အထာကြီးပါပေသည်အေးမြတ်စွာဘုရားကိုနတ်သမီးတထောင်မသိအောင်ညိုးညိုးညာကြိုးကြိုးတမကြရပဲတိတ်တဆိတ်သွားရမယ်ခရီးသွားရမယ်လမ်းစီးရမယ်ရင်ကိုပြတော်မူပါတဲ့ အဲ့တော့မြတ်စွာဘုရားကပြောလိုက်တာဟုတ်ပလားမဂ္ဂင်ယထာပါပဲတဲ့ဘာယထာလဲအေးမဂ္ဂင်ယထာပဲအဲ့ဒီမဂ္ဂင်ယထာမှာဘိန်းတတ်ထားတာကဝရိယမဂ္ဂင်ယထာရဲ့ဘိန်းကဘာလဲအေးဝရိယတဲ့ဗျာဟောအဲ့ဒီဝရိယကဘုန်းကြီးတို့သမ္မပဒံလို့လည်းခေါ်ပါတယ် ပရမတ္ထအမြင်ရင်းတဲ့ကတော့ဝရိယအဲ့ဒါကိုအမြင်လေးတွေတစ်မျိုးတစ်မျိုးဆိုင်ရဆိုင်ရပြောတော့သမ္မပဒံဘာခေါ်တယ်အနုပါဏနာပါပကဥပါဒနာပါပကနံပါဏယဝါယမောအနုပါဏနာပါပကနာနုပါဒယဝါယမောအနုပါဏနာကုသလနာဥပါဒယဝါယမောဥပါဏနာကုသလနာဘိယောဘာဝယဝါယမော သမ္မပဒံ၄ပါးသရဝရိယ၄မျိုးလို့ခေါ်ပါဖြည့်ပြီးသားကိလေသာပယ်နိုင်အောင်အားထုတ်ရမပြည့်သေးတဲ့ကိလေသာ မဖြစ်အောင်အားထုတ်ရမယ်မဖြစ်သေးသော ကုသိုလ်ကို ဖြစ်အောင်အားထုတ်ရမယ်ဖြစ်ပြီးသားကုသိုလ်ကိုအကျဉ်းငိမ့်တိုးပွားအောင်အားထုတ်ရမယ်အဲ့ဒါဝရိယဘာပါလဲအေးဝရိယဗျာအဲ့တော့ဘုန်းကြီးတို့တရားတော်မတို့မှာ ဖြစ်ပြီးသားကိလေသာတားဖို့မဖြစ်သေးတဲ့ကိလေသာမဖြစ်ဖို့ဆိုတာဟောဒီဝိပဿနာပဲဒါကြောင့်အခုမြင်တော့မြင်တယ်မြင်တယ်မြင်တယ်ဆိုတော့မြင်တာယောက်ျားလားမိန်းမလားလာသလားချောသလားယုတ်သလားကြည်တန်သလားဘာမှမစင်စားတော့အဲ့တော့ကုသိုလ်ဖြစ်သွားပြီအကုသိုလ်ရနာသွားပြီမှန်ရလားအေးပြီးတော့မဖြစ်သေးသောကုသိုလ်ကိုဖြစ်အောင် လုပ်ပါဆိုတော့ဘုန်းကြီးတို့တရားတော်မှာ32ပုဒ်ကျင်းလီကုန်တယ်လို့မသုံးရဘူးလား ဒါပေမဲ့အကနိဋ္ဌဘူးမရအကနိဋ္ဌဘုံဆိုတာဖြစ်ဖူးတဲ့လူလုံးဝမရှိဘူးအဲ့ဒီအကနိဋ္ဌဘုံဖြစ်ပြီးရင်ယဟနာဖြစ်နေပြိဋိဘသာဒါကြောင့်အဲ့ဒါကိုတော့ဖယ်ထားတယ်ဒါကတော့အဘိဓမ္မာနီလေးနဲ့တပေါ့တခြားဘုံတွေကတော့အကုန်လုံးဖြစ်ဖူးရတာကြီးအဲ့တော့ကာမဘုံဖြစ်ဖူးတော့ကာမကုသိုလ်ဖြစ်ဖူးပြီပေါ့ကာမကုသိုလ်ကြောင့်ကာမဘုံဖြစ်တာကာမကုသိုလ်ကြောင့်ရူပကုသိုလ်ကြောင့်ရူပ16ဘုံဖြစ်တာ အရုပကုသိုလ်ကြောင့်အရုပ၄ဘုံမှာဖြစ်တာဆိုတော့ကာမကုသိုလ်ရူပကုသိုလ်အရုပကုသိုလ်ဖြစ်ပြီအဲ့တော့ကုသိုလ်ကလောကုတ္တရာကုသိုလ်တစ်ခုပဲကြံတော့တယ်။ဘာကြံလဲ။အဲတို့မှမဖြစ်ဘူးသေးတဲ့ကုသိုလ်ကအဲ့ဒီလောကုတ္တရာကုသိုလ်ပဲ။ဝရိယနဲ့ကမဖြစ်သေးသောကုသိုလ်ဖြစ်အောင်လုပ်ပါဆိုတော့ဝိပဿနာကုသိုလ်ကိုမှတ်မိအောင်မှတ်ပါတဲ့ဗျာ ကောင်းပြီအဲ့ဒီမှာတကဖြစ်ဖူးတဲ့ကုသိုလ်ကိုတိုးပွားအောင်လုပ်ပါလို့ဆိုပြီးသောတာပတ္တိမေပြင်တဂရကဖြစ်အောင်တဂရကဖြစ်အနာကဖြစ်အောင်အနာကဖြစ်ရင်ယဟနာဖြစ်အောင်ရှင်ငယ်ရှင်ငယ်အထောက်ရမှန်ကိုခေါ်တာဟောဒီတမ္မပရံကိုကြည့်ရင် လူတိုင်းဟာတရားအထုတ်ဖို့လူတိုင်းဟာဗာလဲအေးတရားအထုတ်ဖို့ပဲဗျာဒါကြောင့်ねမြတ်စွာဘုရားကိုရမကြီးကနတ်သားလေးကိုပြောတာ အေးမင်းစီရမှာကမဂ္ဂင်ယထာအဲ့ဒီမဂ္ဂင်ယထာမှာတတ္ထာကဝရိယအဲ့တော့ဝရိယဆိုတော့ဘုန်းကြီးတို့တွေတရားအထုတ်တဲ့အခါမှာဟလားအေးသွားတာထိုင်တာယတာအိတ်တာ၄မျိုးသွားတာဟလားယတာမလဲမပြုတ်အောင်ကြောင်းညမဆိုင်ရဘူးလားပြီးတော့ဖြစ်ချင်းအမှတ်ရောမမှတ်ရဘူးလားအဲကြောင်းညဆိုင်ရတယ်နောက်ထိုင်နေတဲ့အခါအိတ်တဲ့အခါမလဲမပြုတ်အောင်ကြောင်းညဆိုင်ရသေးသလား သူကြတော့အမတ်တရားသာလင်ရှိလို့အဲ့ဒါပဲသွားရရဲ့ယတယကကာယိကဝရိယဗိတလုံးထိုင်နာရဲ့အိတ်တယကစေတသိကဝရိယစိတ်ကလေးနဲ့ပေါ်တဲ့ယုံနာကိုရှုမှတ်တာအဲ့ဒါဗိတလုံးနှလုံးဗိဘယ်နှလုံးလဲရဲတော့ရောက်ရတယ်ဘိန်းကြောင့်ပြောတော့ဒီဘိန်းကဟိုလိုဘိန်းရှူတဲ့ဘိန်းမဟုတ်ပါဘူးဘာလို့တဲ့ဘိန်းတော့လဲတဲ့ဘိန်းသွားတဲ့ဘိန်းမှာဟုတ်ပါလားအေးအဲ့တော့ ဘာလဲဆိုတော့တတရားသပရိဝါရဏံတတိပါရမီကုသလ၌အမြဲမပြအောက်မေ့အမတ်ရမှုတတိတရားသည်ကတသဒုမကင်ရှစ်တံယတပြာကြီးဤအပါလမောလိမ့်နဲ့မသွာမိခိုင်ထားရမယ်အကအယံအလားဖြစ်ပါပေ၏တဲ့ဗျဟောတတိကအမိုးနဲ့အကတတိကဘာလဲအမိုးကမပိုင်ထုံနဲ့ခဲနဲ့ပြင်းယထာစီတဲ့လူတွေမထိပေဘူးလား အေးအဲ့ဒါပဲတတိယဘာလဲအမိုးနဲ့အကဝရိယကဝင်ယုံနဲ့ဘိတ်မဂ္ဂင်၈ပါးကယထာမဂ္ဂင်၈ပါးကဘာလဲအေးယထာဗျာဒါကြောင့်တတရားသပ္ပိဝါရဏဓမ္မသာရတိမြုမိသမ္မာဒိဋ္ဌိပုရိဇောဟိရိတတ္တအပါလမောတဲ့ဟိရိပါရမီကုသလမြတ်ဓမ္မ၌ ရှက်မှုကြောက်မှုဆိုတဲ့ဟိရိတရားဟိရိဥဒ္ဓပတရားဤနပါတိကတသထုမကိရှိတယတပြာညိဤအပါလမောလိမ့်နမသွာမိခိုင်ထားရမယ်ကူရှင်အလားဖြစ်ပါပေတည်းဟိရိအာဟုသောပြုရမှာရှက်မှုဥဒ္ဒပအာဟုသောပြုရမှာလတ်မှုအဲ့ဒီနှစ်ခုကတော့ကုရှင်နဲ့တူပါတယ် ဒုပရိသတ်တွေလိုင်းငါဘောယထာဘောရောက်ရင်ဘာကိုအရင်ရှာကြထိုင်ကုန်ကိုအရင်ရှာရတယ်ထိုင်ကုန်မရရင်လမ်းမတ်တပ်ပြင်ကြော်လို့ကြော်ခွာလို့ခွာတိုက်လို့တိုက်ပုတ်လို့ပုတ်ကိုနေရာလေးနဲ့ကိုဆိုတော့အိန္ဒြေမရဘူးလားအေးဒါကြောင့်မြတ်စွာဘုရားကဟိရိဥတ္တပတရားနှစ်ပါးသည်မဲခင်ယထာကြီးဤထိုင်ကုန်ကုရှင်မှာပဲတဲ့ဒီနော်တို့ဘုရားခေနောက်ကြသွားပါပြောလေ ယနေ့အမြင်နဲ့ထင်ဟအောင်ဘုရားဟောနိုင်ပါတယ်။ဘုန်းကြီးသာဆိုရင်ခင်နောက်ကြတယ်ကြီးထင်နေကြတာ။အေးအဲ့ဒီအယူအဆမားလေးတွေကိုလည်းလေ့လာကြည့်ပါဗျာဟော။ဒါကြောင့်ဟိရိတတ္တအပါလမောတတရားသပရိဝရဏဓမ္မသာရတိမြုမေသမ္မာဒိဋ္ဌိပုရိဇဝောနဲ့သမ္မာဒိဋ္ဌိပုရိဇဝောဝိပဿနာသမ္မာဒိဋ္ဌိရှိသွားရှိတော်တဲ့ဓမ္မံ ဓမ္မနဲ့မဂ္ဂင်၈ပါးကျင့်တရားကိုသာရထိန်ရဲရင်ပြိုင်လာတိုင်းမှာအတတ်တွင်ဖြင့်တိုက်ရာကြွမ်းကျင်လိမ့်မသောပညာရှင်အထာမောင်းသမားဟု၍အာငါဘေဟတိပြုမိကောင်းစွာမသွေဟောကြားတော်မူလိုက်လေသတည်းအေရှိယမာကမက္ကယထာစီယမာက အေးအဲ့ဒီမဲခင်တားကြီးစီးသွားရင်လမ်းဆုံးတော့ရွာတွေ့ဆိုသလိုပမှန်ရလားလမ်းဆုံးတော့ဘုရားကြီးရောက်သလိုအဲအခုရောက်မယ့်နေရာကနိဗ္ဗာန်ရောက်မယ့်နေရာကစီယာမာကမက္ခင်ယထာတထနာကဝရိယဝင်ယုံနဲ့ဘီကဝရိယဝင်ယုံနဲ့ဘီကအေးအဲ့တော့ဘီကခိုင်မာရခိုင်မာတဲ့အပြင်အဲ့ဒီဘီကျွတ်မထွက်အောင်စာကောကောမေနာတယ် မေနာဆိုတာတရားဝင်ရုံးတဲ့ဘိနဲ့တာတယ်အဲ့ဒီမှာသံငုတ်ကလေးစိုက်တာအဲ့ဒါကိုမေနာလို့စာသုံးသုံးတယ်အမှားကတော့ဘိန်းဆောင်လို့ခေါ်ရပေါ့တို့ခုမော်တော်ကားတွေကြတော့နတ်လို့ခေါ်ရပေါ့မှန်ရလားဘုရားဖွဲ့စည်းထားတဲ့ယထာဘလောက်ကြစ်လက်တယ်လဲဆိုတာအဲ့ဒါကြည်ထားအဲတတိက အမိုးနဲ့အကာတတိကဘာလဲ ဟိရိဥတ္တပကထိုင်ကုန်နဲ့ကုရှင်ဝိပဿနာသမ္မာဒိဋ္ဌိကယထာမောင်းသမာဝိပဿနာသမ္မာဒိဋ္ဌိကအေးယထာကြီးဘလောက်ကောင်းပြီမဲ့မောင်းသမာမရှိရင်သွားပါမလားအေးကြည်ဖေကဘလောက်ခင့်နဲ့အံဝင်ဝင်ကြတယ်လေခင့်နဲ့ဘလောက်ထင်ရတယ်လွန်ခဲ့သောနှစ်ပေါင်း2550ကျော်ကဟောခဲ့တဲ့တရားဒီနေ့ခင့်နဲ့အံဝင်ခင်ပြောပြော fish site အဲ့ဒါတချို့ကဗုဒ္ဓစာပေရခိနောက်ပြပြီးဟောင်းပြီးဆွေးပြီးလို့အောက်မင်းနေရတာသေချာလေ့လာကြည့်ပါဗုဒ္ဓရဲ့ဉာဏ်တော်ကြီးနဲတာမှမဟုတ်ဖ ೇನೆ ပဲကြိုက်တော်ပြီဗျာဒါကြောင့်နဲ့ဆိုလမ်းမြောက်မြည်တွင်ထိုမဲ့ခင်ရခွင်ပေးမဲ့နိဗ္ဗာန်မှာရခွင်ပေးမဲ့နိဗ္ဗာန်မှာ လုံးလနှလေးဗိဒ္ဓတိမမီယထထုမက်ပါရှက်ကြောက်နတံကူရှင်ဟံကာယအမတ်တတိပါရှက်ကြောက်နတံကူရှင်ဟံကာယအမတ်တတိပါ ဝိပဿနာကသေချာထယထာမောင်သမားဆိုရပါဝိပဿနာကသေချာထယထာမောင်သမားဆိုရပါဘိုက်ဘုရားကမက္ကင်ယထာကြီးရှင်ပြလိုက်အဲ့တော့မက္ကင်ကဘယ်နှပါမများပါလိမ့် သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာလို့မဆိုနဲ့ပြီးအောင်ဆိုသာအိမတသမ္မာဣချမသမ္မာဆိုသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယာမရပ်ပလေရေးချပြောင်းနေတယ်သမ္မာဝါယာမ သမ္မာတတိသမ္မာသမာဓိအဲ့ဒါဘာရှိပါအဲ့တော့ဒီသနကမဟောခြင်းနေအပြင်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပကပညာမဲ့ခင်နှစ်ပါးပါမဲ့ခင်ရာရည်ရမင်းမပါဘူးပညာလို့ပြီးအောင်ဆိုပညာလို့သွားမဆိုလိုက်နဲ့ထွေးကများနဲ့ညာသွားမယ်နော်ဘာနှပါလဲပညာမဲ့ခင်နှစ်ပါး သမ္မာဝါစာသမ္မာကမ္မနာသမ္မာအာဇီဝသုံးပါးကသီလမက်ကင်သုံးပါးသမ္မာဝါစာသမ္မာကမ္မနာသမ္မာအာဇီဝကဘာလဲသမ္မာဝါယာမသမ္မာတတိသမ္မာသမာဓိသုံးပါးကအဲဟုတ်တယ်သမာဓိမက်ကင်သုံးပါးသမ္မာဝါယာမသမ္မာတတိသမ္မာသမာဓိကအဲ့ဒါကဟောရှင်အရှင်ပြဟောတာတကယ်တော့ကျင့်စဉ်ကြတော့သီလမက်ကင်ကစဖြစ်တယ် ပြီးတော့သမာဓိမက်ခင်ပညာမက်ခင်ကနောက်ဆုံးမှဖြစ်။ဂိုက်ဆိုလိုက်အမြင်မှန်လင်းအကြံကောင်းလို့အမြင်မှန်တာကသမ္မာဒိဋ္ဌိအကြံကောင်းတာကသမ္မာသင်္ကပ္ပအမြင်မှန်လင်းအကြံကောင်းလို့နှုတ်ပြောအလုပ်ရော အနေရောစင်ကြယ်နှုတ်ပြောစင်ကြယ်တာသမ္မာဝါစာ အလုရောစင်ကြယ်တာသမ္မာကမ္မန္တအနေရောစင်ကြယ်တာသမ္မာအာဇီဝဟုတ်ပလားအေးဒါကြောင့်နှုတ်ပြောအလုရော အနေရောစင်ကြယ်အဲ့ဒါဘာတော့စင်ကြယ်တာနော်စင်ကြယ်တာမဟုတ်ဘူးနုနုလောက်လိုက်ရင်အလွဲကြီးပဲနှုတ်ပြောအလုရော အနေရောစင်ကြယ် အလုံးလုံးရင်နောက်ကိုမဆုံးနဲ့အေးယောဂီကအလုံးလုံးရင်ဘာတို့ငွေတွေးရင်တဒါကြားတွေးရင်ခလုံးငုတ်တွေးရင် သင်ပြူစူးတွေးရင်ကပလာဒီလိုကိုရဲရဲတောက်ရှိရမယ်အေးလုံးလို့ပူလုံးလို့ဘာဖြစ်ချမ်းလုံးလို့ဘာဖြစ်လို့ညာဖြစ်လို့မလုံးနဲ့တရားရဖို့ကအရေးကြီးဆုံးမှန်ရလား ဒါကြောင့်အသက်ကြီးကြီးရေဆုပ်ဆုပ်ဆုပ်ခွဲခွဲအသက်ဥတွေဖြောင်းမြန်လန်သွားပဲစီဒီလိုအထုကမှာအဲ့တော့ယနေ့ခေကူကအချို့ချို့ကယောဂီကိုတခါလဲချော့ပြောနေတာတော်တော်ခွာကြတယ်။ငကွားမှာအညုခရာကြိုက်ပါလေဆိုမှချော့မှတော့ပက်ကြည်နဲ့တွေးတော့တာပေါ့။ဘုန်းကြီးကတော့မပက်ကြည်နိုင်ပါဘူး။ဒုံနဲ့ကိုပြ။မနေရင်ပြန်သွား။အေးအဲ့ဒါတတိထား။ဒါကြောင့်အလုံးလုံးရင်နောက်ကိုမဆုံးနဲ့ အဲ့ဒါသမဝါယာမပြောတာအလုံးလုံးရင်နောက်ကိုမဆုံးနဲ့တတိနဲ့ထိန်အုပ်ချုပ်ရမယ်အမပတိပါတိသို့အလုံးကိုလည်းစိတ်ကဆွဲအမြဲတည်ရမယ်အဲ့ဒါကသမ္မာသမာဓိအလုံးကိုစိတ်ဆွဲရမယ်ဆိုတာဘာလဲ မဂ္ဂင်၈ပါးမြတ်ယထာမဂ္ဂင်၈ပါးမြတ်ယထာတို့ဖရာဟောခဲ့တယ်အမြင်မှန်လင်းအကြံကောင်းလို့နှုတ်ပြောအလုံးရော အနေရောရှင်ကျဲအလုံးလုံးရင်နောက်ကိုမဆုံးနဲ့ တတိနဲ့ထိန်အုပ်ချုပ်ရမယ်အလုတ်ကိုလည်းစိတ်သာဆွဲအမြဲတည်ရမယ်မဲခင်ရှိပါမြာယထာတို့ဖရာပေးခဲ့တယ်အဲ့ဒီလိုမြတ်စွာဘုရားကိုရောင်မြတ်ကြီးကဟောလိုက်တဲ့အခါကျတော့မှဟော ခေါဏကတမဏနတ်သားလေးဟာခန္ဓာတင်ရယုတ်ဉာဏ်များကိုရှုမှတ်လိုက်တာဝိပဿနာဉာဏ်အရှင်းချင်းနဲ့ဩသောတာပတ္တိမေဖို့ရပြီသောတာပန်ဖြစ်တယ်ဗျာဘာဖြစ်တော့ဘုန်းကြီးတို့ကပါဠိတွေယူအနတ်တွေပဲအဓိပ္ပာယ်သဘာဝတွေပြောနေလို့ဟိုကတော့အဲ့ဒါတော့မကြောက်မိနစ်ပိုင်းလောက်ပဲရှိအာသေးသေးဆိုပြီးနတ်ပြည်ပြောအာနတ်ပြည်ဘုရားထံလားဘုရားတရားဟောတာ ဘုရားတရားဟောတော့ तू ကျင့်ကြံသွားတယ်ဒါအဲ့ဒါအေးမိနစ်ပိုင်းအတွင်းမှာ तू သောတာပန်ဖြစ်သွားတယ်ဘာဖြစ်သွားတယ်ဒါကြောင့်နတ်စည်းစိမ်များခံစံစားပြောပါထက်၌ရွာသို့ပင်ပြောညာမြတ်တရားညာညာလွယ်ကူစွာ ဒီဟန်သေးပြီးမိနဲ့ပိုင်းနဲ့လူပြပြန်ရောက်ပြီးဘာဖြစ်သွားလဲသောတာပန်ဖြစ်တရားရသွားတာဗျာတတိုင်းတရားတိတ်တခုတလန်းတွင်ယာနာဖြစ်ခြင်းဖြင့်မဖြစ်သေးကနိသုတိသမတိတိဣရိယပထသမတိဝေရသမဝေရဏသမတိနိယာနာဖြင့်အန်ဒီလိုမဖြစ်ရင်တရားအထုံရင်သေးအောက်တိဆုံးနတ်ဖြင့် နတ်ရဲ့အသိဉာဏ်ကအင်မတန်လင်းမြန်လို့နတ်သားဖြစ်တဲ့တရားနာကျင့်သုံးလိုက်တော့လူတဲ့လင်းမြန်သွားဆိုပြီးတမနာနတ်သားလေးအခုတရားရသွားပြီအပေတကပိတ်သွားပြီမှန်ရလားဒါကြောင့်နတ်စည်းစိမ်မြတ်ခံစမ်းစားပြောပါထက်၌ရွာတို့ပင်ပြောညာမြတ်တရား ညာညာလွယ်ကူစွာဟော30ရှိသွားနဗင်္ဂါကြတတောဝိရတော့ဗုဒ္ဓနာနုပ္ပါရိပိစိကဘောဓိသမ္မာပုဏ္ဏတိလေးခုမြောက်အကျိုးကတရောဝိဓာတော်အဲဒီလိုနတ်သားနတ်သမီးဖြစ်နေတရားမရသေးဘူးဆိုရင်တဲ့ဟောပိစိကဘောဓိပိစိကဘောဓိညာကို လဘိတ်တွားရ၍ပိစိကဗုဒ္ဓပိစိကဗုဒ္ဓသည်ဟောတိဖြစ်နိုင်မှာပေ၏ဆိုတာသို့သာသနာပင်မတွေ့လင်ဉာဏ်ရှင်ပိစိကဧကုဏကတတဲ့တတိုင်းတရားတဤတကုဏ္ဏယာနာဖြစ်ခြင်းဖြင့်အပြင်သေးကနေ အဲသမာတိတိသုံးမျိုးနဲ့ယဟနာဖြစ်မဖြစ်ရင်သေပြီလို့နတ်ပြည်ယဟနာဖြစ်အဲဒီကမဖြစ်သေးဘူးဆိုရင်ဝိပဿနာကျိုးဟာတိမ်မျိုးပြောက်ကွယ်မသွားသေးပါဘူးတဲ့ဆက်လက်ရှင်းတန်းကြီးထွားနေဥမှာပါတဲ့အေးအဲ့ဒီလိုဘုံဟာတွေတခုပြီးတခုသွားတဲ့အခါဖယံမပွင့်ရခဲ့မှာအခုတရားအထုတ်သွားတဲ့ပုံကိုယ်တွေဟာဖယံမပွင့်ရခဲ့လူဖြစ်ပိစိကဗုဒ္ဓအဖြစ်နဲ့ကျွတ်တန်းဝင်မှာပါဘာဖြစ်လဲပိစိကဗုဒ္ဓအေးပိစိကဗုဒ္ဓဖြစ်နဲ့ကျွတ်တန်းဝင်မှာတဲ့ဗျာ အဲ့ဒါဘ ᱹ ရုမမထေရဇာလဖြင့်နောက်ရက်မှာဘုန်းကြီးတော်ဟောနာကြီးညာကြသူအဲအဲ့ဒီကနေပြီးတော့တရောဝိရတော်ဟောပိစိကဘုရားဖြစ်နေကျွတ်တမ်းမဝင်သေးရင်ဝိပဿနာအကျိုးကတိမ်မြုပ်ပြောက်ွယ်မသွားသေးပါဆက်လက်ရှင်းတန်းကြီးထွားအောင်မှာပါတဲ့နောက်ဘုရားတဆူပွင့်တော်မူတဲ့အချိန်ကာလလွယ်ကူစွာနဲ့ဆိုပြီးတော့မညာပူညာရပြီးတော့ယဟနာဖြစ်ပါလိမ့်မယ်ဆိုသာသနာတွင် လူဖြစ်ခြင်းဖြစ်ခြင်းအရိယာသာသနာတွင်လူဖြစ်ခြင်းဖြစ်ခြင်းအရိယာအေးအဲ့ဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲလို့ဆိုတော့ဘာဟိယဓာရုစီရိယမထေပါပဲတဲ့ဘယ်သူဘာဟိယ ဓာရုရှိရိယမထေပါတယ်လေတို့လူတွေကသမိုင်းတွေကအင်္ဂလိပ်ဆရာနာမည်တွေတော့သိထားနော်တို့ဗုဒ္ဓဘာသာနာမည်တွေကျတော့တော်တော်ဦးလေးတယ်အဲ့ဒါကိုမကြိုက်တာဘုန်းကြီးတို့ဘာကြတော့သမာဓိဝါစင်ဝါနောင်ဒါဒီကြတော့သိတယ်သူတို့ကအာတခါလည်းပဲဟိုဇာယိဇာယိဒေါ်စတွိုင်းတို့ဘာတို့ညာတို့တွေဒါဒီကြတော့သူတို့ကသိတယ်အေးအခုကဘာလဲလဲ ဘာဟိယဓာရုစိရိယပြောအေးအဲ့ဒါဒီဘုရားလက်ထက်ကတရားအထုတ်လို့ဒီဘုရားလက်ထက်ကျွတ်တမ်းမဝင်ဝိပဿနာအကျိုးကတိမ်မြုပ်ပြောက်ွယ်သွားမလားနောက်ဘုရားတဆူကြတော့လင်းမြန်စွာမဖို့နိဗ္ဗာန်ရပါတယ်အဲ့ဒါတပက်ခါမှပေါ့ဟုတ်ပြီလားတပက်ခါကြတော့တရားဥရောက်နေပြီပေါ့ဟုတ်လား ကြိုက်တော်ပြီဗျာအဲ့ဒါကြောင့်မေခင်ကနာဝံကတဝနာထိရမဝေနာဥစုကံမယံပါရံတရိတာမဩဃတော်ဝိရဓမ္မတာဘွန်တော်တရားနဲ့ပျော်ရွှင်ဩသူတော်ချင်းပေါင်းတို့ဘွန်တော်ဖျားလိုက်တရားကြက်၍အားဆိုင်ကြတဲ့ဩယောဂီသူတော်ချင်းပေါင်းတို့ဒုံမေသင်းတို့သည် မကင်္ဂနာဝအထက်တခွင်မှာမပြတ်ရွှင်ငဲ့တဲ့မကင်လို့ခေါ်တဲ့လေတော်ကြီးကိုထီရဘာဝေနာကြံ့ညာခိုင်ခိုင်မြိုင်မလဲခိုင်မြဲသောအနေအပြင်ကတဝနာဥပါတော်ဝိပါဒနာဝမ်းလဲမတော့သမထပဲ့မတော့သီလ လာလာပပကြာနာကောပြန်မောနေအလောက်ကြကုန်ပြီတော့ ဩဃတောကိလေသာလှိုင်းငရက်တို့ဖြင့်ဝိုင်းလည်းရနှိတ်သည့်ဒိဋ္ဌိတနာမြာစွာကြံထံပင်လည်းဝေဆိုတဲ့ဩဃဇခမ်းမဝိရဓမ္မတာရရင်လုံးလကာယအာနောဝရိယခေါ်တဲ့လော်တကြီးဖြင့်ဥဇုကနိဗ္ဗာန်ကိုဥပေပြီးတော့ဒုကလေးချိတ်ခါချိတ်ခါပြောင်းပြောင်းမိသားလင်ပါရံ ဘုမဘကံနေဘူးတောင်းခေါ်တဲ့အောင်မြင်နာရှိသောမယာပြေဖြောဆွေတော်တို့နဲ့ပြီးမဟောသွားလီလောသာကြတဲ့ငါတို့တထွေသည်တရိတမပြီးနေဟုဘောကနဲ့ရှိသောကြည်စိတ်ဖြူမခုမကွက်ကြပါပဲယူတကုမှန်မှန်ဆွဲလို့မို့ တသနဲ့ကူးမြောက်ကြပါကုန်စို့တကားဘုန်းကြီးများပြန်တော်မူတော့ဗိဓာကဘာလှော်ရတော့ဟုတ်တော့လှေမလှော်ပဲနဲ့နင့်အမွေကြီးနေကောင်းလားလို့ဟုတ်ပါဘုန်းကြီးများပြန်တော်မူတော့ဗိဓာကဘာလှော်ရတော့ အဲလေလောတာအခုမပြန်တော်မူရင်အနိုင်ယူပြီးတော့ဟောဒီပရိသတ်တွေကိုလှေလောသံနဲ့ကိုပို့ကျင်နာလားမကျင်နာပေါင်မရမကျင်နာလည်းပြောမှာအဲ့တော့ရှိတော့ကအဖေရယ်သမီးရယ်သမက်ရယ်မိသားစု၃ယောက်ဝါသနာကိုစီပေါ့ဘာကိုစီလဲအဖေကလေအဲ့ဒါရွှေဘုံဘုံကြီးတန်ဝါသနာပါသမီးကတော့လှေလောတန်ဝါသနာပါ သမက်ကတော့နတ်ဒိုးသံဝါသနာပါညနေဓမင်းစားခြင်းရောက်တဲ့အခါကျတော့ဘေးကနင်းအိမ်သားကိုတဲ့ဓမင်းစားခေါ်ဘုံကြီးတာဘာပါလဲတီးလိုက်ပါတဲ့ဘုံကြီးသာနင်းအိမ်သားကိုတဲ့ဓမင်းစားခေါ်တဲ့အဲ့ဒါသမီးကဘာဝါသနာပါတော့ လေလောသဝါသနာပါတော့သူကလည်းရိုးရိုးမဟုတ်ဘူးတို့အိမ်ငါလူဘယ်ပဲစီသွားပါလိမ့်ဘယ်လီပဲစီသွားပါလိမ့်ထမင်းစားရအောင်လာတော့လာတော့ထမင်းစားရအောင်လာတော့လာတော့မောင်အလားနေတယ်လေဟင်းတွေကအေးပါတာနော်ကိုယ်အိမ်ကယောက်ျားထမင်းစားခေါ်ရင်လေလှေလောသားနဲ့ရပါသေး ဘုန်းကြီးနာစီမှသူတို့ကလှော်တက်ကုန်နေကြအဲ့တော့မှသမက်ဖြစ်တဲ့ပုဂ္ဂိုလ်ကဘာဝတိပါလဲနတ်ဟောသာဝတိပါတော့ရှင်းခိုင်းရနေဒီကမောင်းကိုလေဗျာအိုလေးလေးလေးခေါ်လေသလားတဲ့အခုလဲဒုပိသလီလောသာနဲ့ပို့မယ်ဆိုမခင် ဖောင်းတော်ဖောင်းတော်သူပြောပြောရှိကြဆိုရဲ့ သူလေးပျော်ပျော်ရှိကြစို့ရဲ့သူတော်ချင်းအများရဲ့နဲ့တရားလက်ကင်လက်ကင်သမာဓိမန်တိုင်းမန်တိုင်းခံခိုင်ခိုင်စိုက်ကြစို့ရဲ့မခင်ဖောင်းတော် ဘာဆွဲတော့ဟုတ်ဗျာအိုးဩဆွဲတာမုံမလီဟဲ့နော်ဘာဆွဲတော့အိုးဩတခွန်းဆွဲတိုင်မိပြီးတော့ငိုက်တယ်လို့ရှိရင်လှုပ်နှုတ်လိုက်မိသေးတယ်မဲခင်ဖောင်းနော်ဘယ်နှခွန်းရှိနှခွန်းရှိလုံးမှမလိုက်နိုင်ရင်တော့တက်နဲ့သာခုတ်ချထားပြီသူ့စောင့်နေတာနဲ့ကိုယ်ပါကြံရင်ခဲလိုက် မဲခင်ဖောင်းတော်ကိုင်လောက်လေဗိုက်ခွဲထားတဲ့ကိုရဝတော်ဆိုသေးတာအာမဲသို့ထွက်မလေဆိုပါရှိလိုက်ခဲ့နော်ဒီလူတွေအမှုပညာနဲ့စမ်းလို့လည်းမရဘူး ဇာညင်အစာမောင်ပါချမ်းမို့ဖြစ်ချင်အပြီကိုဘချစ်တယ်ပဲမဲ့ခင်ဘောင်းတော်ဘောင်းတော်သူပြောပြောစီကြဆိုရဲ့သူလေးပြောပြောစီကြဆိုရဲ့သူတော်ခြင်းများရဲ့နဲ့တရားလက်ကိုင်းလက်ကိုင်းတရား သမာဓိမန်တိုင်းမန်တိုင်းခံခိုင်ခိုင်စိုက်ကြဆိုရဲ့မခင်ဖောင်းတော်မခင်ဖောင်းတော်ညအိယဝင်ကြပါမခင်ဖောင်းတော်လို့ဆွဲပြီးတော့သို့ထွဲမှန်လေ ရှိလိုက်ခဲ့နော်ကဲမကင်ဖောင်ကြီးဘလောက်ညိတ်နေဆိုတာရှိကြည့်ရအောင်ဒေမလင်ခွေကထိုင်နေပါဖြောင်းချွာပါလို့ထား စီမိတ်ခေါင်းလေးတဲတဲ့နေခါလေးဆန်းဆန်းထားရင်ခွင့်ကြမှာဘယ်လဝဘုံညာလဝဖြန့်တင်လမတိချင်းတိတာလူကထားဒါမှမဟုတ်ဘယ်သူဘယ်လဲမောင်ရတင်ညာလူညာလဲမောင်ရတင်လက်ပြားလေးနေငယ်ကုဒ္ဒရံသကလေးရှာကိုဝမဲ့ကိုစိတ်ဆိုင်ဒေရှုလိုက်တဲ့ကာမမင်္ဂလိဖောင်းလာရင် စိတ်ဆိုးစိတ်မာနဲ့ဖောင်းနေမှလေလေထုတ်လို့ဝါမင်္ဂလိပိတ်သွားရင်စိတ်ဆိုးစိတ်မာနဲ့ပိတ်နေလို့မအမရှင်ထန်လေးတွေကဖောင်းနေပိတ်နေ Amen. မှခြင်းဖြင့်သမတ်တဲ့အချိန်ပြီးသွားပါပြီအဲဒါကြောင့်ကုသိုလ်ဖြစ်ဖို့လူရှင်များရဲ့နာမည်ကိုဖတ်ကြပြီးတော့အားလုံးစိတ်တူကိုမြတ်ဒီစက်သွန်ချမြတ်ပေဝေယအောင်ရှင်ဖေယဒီတော်မြတ်သည်ဒီယနေ့ည16ဥသောအလူရှင်တို့နှင့်စိတ်တူကိုမြတ်ညွတ်ကြလျက် တရားမှုရှိသံဃာတော်တရားနဲ့ပြောရွှင်ယောဂီတော်ရှင်တို့အားအာယုံစွမ်းနေစွမ်းချွီတိန်တော်မင်္ဂလာဝေယဝိစ္စစေပစ္စည်းတို့အတွက်နိတ္တကြည်ပြုလူဓမ္မာကုန်ဤချက်ပြုတ်ကြွေးမွေ့ တန်ရှင်းရေးတို့ဖြင့်လုံအားပေးကြပါကုန်၏ကရဏဂုံသီလလောက်တည်ကြပါကုန်၏လျောင်းထိုင်ရသွားရှုမှတ်ပွားကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်အလူရှင်များဤညွန်းထားသည့်ဥနီဒေါ်ကြီး ဇုမတပါဥစိန်ဒေါ်ဝွန်ဒုမတပါဥစံအောင်ဒေါ်ညွန့်ရီဥလေကံဒေါ်ကျင်ဟုံနှင့်တကွာဘဝပြောင်းသွားရွှေမျိုးများတို့သည်ဖြစ်ရဘဝကသာဓုခေါ်လျက်သူဂတိဘဝရောက်ရှိကြပါစေ။ ရှေးရာဘဝ၌ချမ်းသာဒုက္ခရရှိကြပါစေသာတပည့်တော်တို့လည်းဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို၏ဤကောင်းမှုအဖို့ကိုရေနေဆက်ကလေးကုန်းမာနေကိုကလေး 32ပုံနေတတဝါတွေအားမြည်သူရစေမြတ်ပေးဝေပါကုန်၏မြတ်ရ၍ကိုယ်စိတ်နှပြချမ်းသာကြပါစေအမြာအမြာအမြာယူတော်ရပါကုန် သာဓုသာဓုသာဓု နေ့တနေ့နဲ့စကားကြီးရတော့နေလာပြီဒါကြောင့်မပြီးခင်မှာကရဏဂုံဆောက်တည်ရသည်ကစကုသိုလ်အင်အားတွေတိုးပွားဒါကို အမိပြုပြီးတော့ပြီးဆုံးသည့်ကာလတိုင်အောင်အောင်ပွဲဆင်၍ကိုနှုတ်စိတ်ဝမ်းငြိမ်းချမ်းသာရကြပါသည်